ကျေးဇူးတော်ရှင်ဧကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးပေါ်တွင်16ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအာသဝတရား၄ပါးဖြုတ်သောဉာဏ်အမှတ်1တရားတော်အာသောတရားတော်ခယံကုံဥဟု၍ဟာနာဘုရားသည်ဝရာမိဟောတော်မူ၏သိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်မှာအာသောတရားကုံကွာ သိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်မှအာသောတရားဂုဏ်ကွာလို့ဘုရားကဟောသည်ရောင်မြန်လဲလိုက်တာဘောဥပါဒလူစုကမသိတဲ့ပုဂ္ဂိုလ်မမြင်တဲ့ပုဂ္ဂိုလ်ဖြင့်အာသောတရားမကုန်တော့ဘူးမှန်ပါပါသိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်ဖြင့်အာသောတရားကုန်မသိမမြင်တဲ့ပုဂ္ဂိုလ်ဖြင့်မကုန်ပါဘူးအာသောတရားမကုန်ဘူးလို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားရမှာဩ အာသောတရားဆိုတာဘာပါလဲမလို့ဆိုတော့ကာမသဝါလောဘလို့မှတ်လိုက်စမ်းပါလေဓမ္မကာမသဝါဆိုတာဘာပါလဲလောဘပါလူပဲတဲ့ဘဝသဝါဆိုတာလည်းဘဝနှစ်သက်တယ်လည်းလောဘပါပဲနော်မှန်ပါဒိဋ္ဌာသဝါဆိုတာကဒကာဓမ္မကငါတန်ငါပင်ငါမင်းငါနည်းထင်းနေတဲ့ဒိဋ္ဌိမှန်ပါအဝိဇ္ဇာသဝါဆိုတာကသစ္စာ၄ပါးမသိတာအဝိဇ္ဇာသဝါဒါပြန်အဝိဇ္ဇာသဝါကမောဟ ကာမသောဘဝသောကလောဘဒိဋ္ဌာသောကဒိဋ္ဌိလို့မှတ်ထားလိုက်တာပေါ့ဒါဖြင့်ငဃာရမတို့ဒီလိုပဲမှတ်ကြပါစို့အာသောဆိုတာဇာလိုသုံးနေလို့နာမည်အမျိုးမျိုးပြောင်းပြီးဒီကလာမှတ်ရတာဖြစ်ပါတယ်စင်စစ်တော့ဖြင့်မောဟရဲ့လောဘရဲ့ဒိဋ္ဌိရဲ့လို့မှတ်လိုက်ရင်ပြီးတယ်ပါပဲမှန်ပါပါမောဟရဲ့ ဒါမှတ်ထားလိုက်တော့ဩဘောဟရဲ့လောဘရဲ့ဒိဋ္ဌိရဲ့မောဟကိုဒကာဓမ္မတို့မပဲနိုင်ပြန်လို့ရှိရင်ပြိဿသမုပ္ပါအစကစလိုက်တော့ဝိဇ္ဇာပစ္စယသင်္ခါရနဲ့သွားလိုက်တော့လေဒုက္ခခန္ဓာတသမုဒယောဟောတိဆိုပြီးဝိဇ္ဇာသွားကဝိဇ္ဇာသွားဆိုတာမောဟနော်မှန်ပါ ဒီမောဟကိုဒကာဓမ္မတွေကမပယ်နိုင်တော့လေပြိဿသမုပ္ပါကြီးရတယ်အစကစပြီးအဆုံးဒုက္ခတွေအကုန်ဟာဒကာဓမ္မတွေပစ္စည်းပုံပြီးဒီကလာဖြစ်သွားတယ်လို့မှတ်လိုက်ချင်ပါဘူးမှန်ပါပါကောင်းပြီဒါဖြင့်လောဘဆိုတာကသမာဓိနဲ့ဘဝဓိကိုလောဘလို့ဆိုထားတော့လောဘဆိုပြန်တော့လေပြိဿသမုပ္ပါအလေကနေစလိုက်တာအဆုံးဒုက္ခခန္ဓာတကသွားပြီးအဝိဇ္ဇာပြန်ပတ်တော့တယ်လို့ဆိုဖြင့် ဒကာဓမ္မတို့လောဘမပယ်လဲပြိဿမှုကအလဲကဖောက်စတဲ့တွေ့ဒုက္ခဆုံးသည့်တရားမဲသွားသွားရကနေပြီးဒီကာလလှည့်ပြန်တာပဲအဝိဇ္ဇာပြန်ရောက်ပြန်တာပဲဆိုတော့လေသူလည်းတန်ត្រာပတ်မိတဲ့တရားပဲဟုတ်ပါဘူးအင်းအဝိဇ္ဇာကလည်းဒုက္ခဆုံးပြန်လှည့်ပတ်တာပဲနော်ကာမသောဘဝသောဆိုတဲ့လောဘကလည်း ပရိစ္ဆေသမုပ္ပါအလေကစပြီးပြန်ပြီးဒီကလာအဝိဇ္ဇာပြန်ပတ်ပြန်တော့ကျွတ်တို့အဝိမေးလန်းကြီးလှဲ့နေရတယ်ဆိုတာဖြင့်မလွဲတော့ဘူးပေါ့ဗျာမှန်ပါပါဒိဋ္ဌာသဝါဆိုတာလေပရိစ္ဆေသမုပ္ပါကိုလောဘနဲ့တွဲပြီးဒီကလာဥက္ကမောအလေကပဲစတဲ့တရားပဲမှန်ပါပါသူကလည်းလေကစားပဲဆုံးကြောင်သွားတာပဲဒုက္ခခန္ဓာသောကပရိဒီဝဒုက္ခဒေါမနသာရနဲ့သွားလိုက်တော့ကြဝိဇ္ဇာပြန်လှည့်ပြန်တော့အိုးဒီတရားသုံးခုဟာ အလုံးစုံအာသောတရားဆိုတာဝဲလို့လှည့်နေတဲ့သုံးခုပါလားလို့ဆိုတာမှတ်လိုက်စမ်းပါမှန်ပါဗျာဝဲလို့လှည့်နေတာဝဲလို့လှည့်နေတာဗျာဝဲလှည့်တာကဘယ်ဝဲတုံးလို့မေးတဲ့အခါကြတော့မှဒကာဓမ္မတို့ဒုက္ခစက်ဝဲကြီးလို့မှတ်လိုက်စမ်းပါမှန်ပါဗျာဘယ်လိုမှတ်ကြမလဲဒုက္ခစက်ဝဲကြီးပါဒုက္ခစက်ဝဲကြီးလို့ဘုန်းကြီးတို့ဒကာဓမ္မတွေမှတ်လိုက်ပါတဲ့ဒုက္ခစက်ဝဲကြီးဩဒါဖြင့်ဒီဓမ္မတွေကိုဆရာဘုန်းကြီးကဆုံးမ ဒကာဓမ္မတို့ဖြစ်ပျက်တလုံးကိုခမည်းတော်ပိုင်ပိုင်နေနေရှုနိုင်လို့ရှိရင်ဖြင့်ပရိစ္ဆေသမုပ္ပါစရတဲ့အဝိဇ္ဇာလည်းပြုတ်ပါတယ်အလေကနေဖောက်တဲ့ကာမသဝဆိုတဲ့လောဘလည်းပြုတ်ပါတယ်အလေကနေဖောက်စားတဲ့ဒိဋ္ဌသဝဆိုတဲ့ဒိဋ္ဌိလည်းပြုတ်ပါတယ်ဒါဖြင့်ဖြစ်ပျက်တလုံးကိုဒကာဓမ္မတွေပိုင်ပိုင်နိုင်နိုင်ကြိုးစားကြပါမူကား အာတော်တရား၄ပါးစလုံးချုပ်တယ်လို့မှတ်လိုက်စမ်းမှန်ပါပါဖြစ်ပြတလုံးပိုင်ပိုင်နိုင်နေရှုရင်ဩဒါဖြင့်ဘာမှမစိုးရင်ကြတဲ့ဒကာဓမ္မတို့ကိုယ်ခန္ဓာထဲမှာဖြင့်ဖြစ်ပြီးပြက်တဲ့ဓမ္မသာရှိတယ်တခြားဘာမှမရှိဘူးဆိုတာကိုမမြင်မြင်အောင်ဝေဒနာကြည့်ရင်ဝေဒနာရှုလိုက်ရင်လည်းဖြစ်ပြက်တွေ့မှာပဲမှန်ပါပါ စိတ်ကိုတပည့်တို့ဘောလွန်လေတဲ့စိတ်ကိုပဲဖြစ်ဖြစ်ရှုမယ်ဆိုလို့ရှိရင်အာသောတရားကိုအောင်မှာမှန်ပါပါအာဒီတဲ့ကတပည့်တို့ဘယ်ဟာတွေ့တွေ့ဖျားဖြစ်ဒုက္ခပြက်ဒုက္ခဒုက္ခသစ္စာပဲရှုပါတော့မယ်ဆိုလဲအာသောတရားကုန်တာပဲမှန်ပါပါဒါဖြင့်ဥက္ကမောင်ဖြစ်ပြပိုင်ဖို့ရအရေးကြီးဆုံးပဲကြီးပါပါဓမ္မတို့ဘာပိုင်ဖို့အရေးကြီးပါဖြစ်ပြပိုင်ဖို့အရေးကြီးပါ မစိုးရိမ်မှနဲ့မစိုးရိမ်မှနဲ့သာသနာတွင် ဖြစ်နေလို့ဆရာကောင်းနဲ့လည်းကျုံနေလို့ဟေ့အာတော်တရားတွေကုံအောင်ဟာဆူတောင်းလို့မကုံဘူးကွဖြစ်ပြမမြင်တဲ့ပုဂ္ဂိုလ်ဘယ်တော့မှမကုံဘူးကွဖြစ်ပြမမြင်တဲ့ပုဂ္ဂိုလ်ဘယ်လိုဆုံးမြတ်ချဘယ်တော့မှမကုံဘူးဒီတိုင်းဘုညာအတွက်ခရံဝဟောတုလို့ဆိုညာတော့လေစင်စစ်တော့ဖြစ်ပြမြင်မှ ကုန်တယ်လို့ဆိုတာဒကာဓမ္မတွေလေးလေးစားစားမှတ်ပါလို့ခရီးပေးလိုက်မှန်ပါပါအဝိဇ္ဇာသဝါဆိုတာဒကာဓမ္မတို့ပရိစ္ဆသမုပ္ပါအစကစနော်စပါပါကာမသဝါဆိုတော့အလဲကဒိဋ္ဌာသဝါဆိုရင်အလဲပါလားဩဒါဖြင့်ဘယ်ကစစပြန်ပတ်တာပဲလို့ဆိုတာဒကာဓမ္မတွေရိပ်မိကြပါပြီရိပ်မိပါဒါဖြင့်နောက်တုန်းက ဘုန်းကြီးတရားဓမ္မတွေဘယ်လိုနေခဲ့ရဘယ်လိုထိုင်ခဲ့ရတယ်ဆိုတာတော့ဖြင့်မပြောပါနဲ့တော့တဲ့အာသဝချဲလဲသလိုခန်းနေရပါတယ်ဖရာလို့ပြောရုံမှန်ပါပါရေထဲမှာရှိတဲ့ဝဲဟာလာသွေ့သေးရတယ်လာသွေ့ဖောင်းသေးဆိုတာဓမ္မတို့ယနေ့ထူးထူးခြားခြားမှတ်ပါအာသောတရားဆိုတာယနေ့ထူးထူးခြားခြားမှတ်ပါအာသောတရားဆိုတာ ပရိစ္ဆေသမုပ္ပါဒေသသွန်လိုက်လို့ဥပါဒံတို့သတိပေးလိုက်တယ်နော်မှန်ပါပါအဝိဇ္ဇာသောဟာတိပရိစ္ဆေသမုပ္ပါဘယ်ကစတယ်စစဝိဇ္ဇာကာမသောဟာဆိုတော့သေသေဘဝသောဟာဆိုတာကိုသေသေဒိဋ္ဌာသောဟာဆိုတာသေသေပါပါဩဒါဖြင့်ပရိစ္ဆေသမုပ္ပါအစကစတဲ့တရားအလယ်ကစတဲ့တရားတွေဘုန်းကြီးတရားဓမ္မတွေဘာနဲ့ဖြတ်ပါမလို့လို့ဆိုလို့ရှိရင်ဖြင့်ဇာနာတောပတ္တတော ဖြစ်ပျက်ကိုရှုတဲ့ပုဂ္ဂိုလ်ဖြစ်ပျက်မြင်တဲ့ပုဂ္ဂိုလ်အာသောတရားကုံပါတယ်ကွာဆိုတော့ပြိဿသမုပ္ပါအစကလည်းပြတ်တယ်ကွာအလေကလည်းပြတ်တယ်ကွာဆိုတော့ဆုံးလာနိုင်သေးရဲ့လားမလာနိုင်ပါဘူးတဲ့အားရှိစရာကောင်းတဲ့ဒကာဓမ္မတို့မှန်ပါပါအမတမအားရှိစရာကောင်းပါတယ်ဒကာဓမ္မတွေဘာမှမပူပါနဲ့ဂိုင်းဒါဖြင့်အလုံးနဲ့တော့ပဲဘုန်းကြီးတို့ဒကာဓမ္မတွေပြပါတော့မယ်လို့ဆိုတော့ ဥပမာမှာခန္ဓာကိုယ်ထဲမှာရားတယ်တဏှာမှာရားတယ်ထားတော့ဒုက္ခဝေဒနာပေါ်တယ်ဆိုတာလူတိုင်းသိပါတယ်သိပါပါဗျာအဲ့ဒါလေးညာနဲ့တည်းပြီးကြတော့ရတာလေးဟာငါလည်းငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးဝေဒနာလေးပဲဆိုပြီးကြလားကြည့်လိုက်တဲ့အခါမှာဝေဒနာလေးဟာဝေဒနာအဖြစ်ကိုမပြောဘဲနဲ့ပေါ်ရံနဲ့ပြက်တာကိုသူပြောပြသွားတယ်မှန်ပါပါဝေဒနာကပေါ်ရံနဲ့ပြက်တာပြောပြသွား ပြောပြသွားတော့ order ဖြစ်ပြပါကလားလို့ဒကာဓမ္မတွေကမသိလိုက်ဘူးသိလိုက်ပါဗျာအဲ့ဒါကအဝိဇ္ဇာသဝချုပ်တာဥပါဒံဘာချုပ်ဝိဇ္ဇာသဝချုပ်ပါဗျာအော်သင်္ခါရတရားဤဖြစ်ပြကိုမြင်တဲ့တွေ့ဝေဒနာဆိုတာသင်္ခါရတရားပေါ့ဗျာမှန်ပါဗျာအဲ့ဒီဝေဒနာဤသင်္ခါရဝေဒနာဆိုတဲ့သင်္ခါရတရားဖြစ်ပြကိုမြင်လိုက်တော့ဖြစ်ပြဆိုတာအိဋ္ဌာပဲအိဋ္ဌာဒုက္ခသစ္စာပဲ အဲ့ဒီဒုက္ခသစ္စာကိုသိလိုက်တော့ဒုက္ခေညာဏလို့ဆိုတော့ဝိဇ္ဇာဖြစ်တယ်မှန်ပါဘူးဩဒါဖြင့်ဖြစ်ပြန်မြင်လိုက်တာဒီတရားဓမ္မတို့ပြိဿသမုပ္ပါကအစကဖြတ်တဲ့ညံပါလားလို့မှတ်လိုက်စမ်းမှန်ပါဘူးဘယ်လိုမှတ်ကြမလဲဖြစ်ပြန်မြင်တာကအစပြိဿသမုပ္ပါဖြတ်တာအစကဖြတ်တယ်မှန်ပါဘူးအစကဖြတ်တယ်တဲ့ဘယ်နဲ့ကြောင့်အစကဖြတ်တယ်လို့ဆရာဘုန်းကြီးက ဒကာဓမ္မတွေပြောရပါလိမ့်မတုံးလို့မေးတော့အစပြတ်လို့ရှင်တဲ့ခင်ဗျားတို့သံဃာဆုံးတာသံဃာအစမရှိတဲ့ပုဂ္ဂိုလ်ကသံဃာအလယ်လည်းမရှိတော့ပါဘူးမှန်ပါသံဃာအဆုံးကိုမရှိပါဘူးဒါဖြင့်ဒုက္ခအလယ်ဒုက္ခအဆုံးလည်းမရှိတဲ့အတွက်ဒီဒကာဓမ္မတွေသံဃာစခန်းတတ်ပါတယ်မှန်ပါဒါရင်ဖြစ်ပြသည်ဒုက္ခသစ္စာဒါရင်ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်သည်ဒုက္ခသစ္စာသိတယ်မှန်ပါ ဒုက္ခသစ္စာသိတော့ဒုက္ခေညာဏနဲ့ဥက္ကမောကသွားလိုက်စမ်းဒုက္ခေညာဏဆိုဝိဇ္ဇာဖြစ်ဒါပြန်ဝိဇ္ဇာဖြစ်တော့ဝိဇ္ဇာကျွတ်တော့တဏ္ဍာမစမဲ့ဝိဇ္ဇာမချုပ်သေးဘူးလားချုပ်ပါဗျာဒါဖြင့်ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ဟာဒုက္ခညာဏံဆိုတဲ့ဒုက္ခသိတဲ့ဉာဏ်ရသည် ဖြစ်တဲ့ကြောင့်ပြိဿသမုပ္ပါအစကပြတ်ပါတယ်မှန်ပါပါသိကြပါလားသိကြပါ ဒီနေ့သဘောတွေပြောနေတဲ့အတွက်ဒကာဓမ္မတို့အထူးတလဲပဲဂရုစိုက်ပြီးဩတို့ဖြင့်ဖြစ်ပြရှုရမယ်ရှုရမယ်ရှုရမယ်ပရိစ္ဆေသမုပ္ပါအစကပြတ်တယ်ဆိုတဲ့ကူကတတန်တရားလုံးဘက္ခကာလမှာမပြတ်ခဲ့တဲ့ဒုက္ခစိတ်ဟာကြီးကိုယနေ့ဝေဒနာလေးဖြစ်မှုပြတ်မှုကိုဒကာဓမ္မတွေမြင်လိုက်တာနဲ့ဝေဒနာလေးဖြစ်မှုပြတ်မှုကလည်းဥပါဒံဘာသစ္စာ ဒုက္ခသစ္စာအဲ့ဒါလေးမြင်လိုက်တဲ့ညာဟာဒုက္ခညာနာမဖြစ်ဘူးဖြစ်ပါဘူးဒုက္ခဖြစ်ပြဒုက္ခသစ္စာနဲ့ညာနံသိတဲ့ညာဒီဟောတိဖြစ်ဥက္ကမောင်သိကြပါလားမှန်ပါပါဒါဖြင့်ဒုက္ခသိတဲ့ညာလာတော့ဝိဇ္ဇာမဟုတ်လားဗျမှန်ပါပါဒါဖြင့်ဝိဇ္ဇာဖြစ်ပြသိနေတဲ့ဒကာဓမ္မတွေကဝိဇ္ဇာညာရှိနေသောကြောင့်ခင်များတို့ဤပရိစ္ဆသမုပ္ပါအစကချုပ်နေပါတယ်မှန်ပါပါဘယ်ကချုပ်အစကချုပ်ပါဗျာ ဦးအမှန်အားရှိကြကောင်းပါလားတရားဓမ္မတို့အမှန်အားရှိကြကောင်းတယ်ဆိုတာနည်းနည်းတဲ့ဆရာဘုန်းကြီးကလည်းပြောပြန်ထောင်နိုင်တဲ့တရားဓမ္မတွေနားကလည်းယခုခါမှာအတော်လေးဖုတ်တန်လာပြီးနားကြည့်လာတဲ့တော့ဩဖြစ်ပြမြင်တာဒီဒုက္ခသစ္စာမြင်တာပါလားဒါဖြင့်ဒုက္ခညာနန်းဆိုတဲ့ပါဠိတော်ဝိဇ္ဇာဆိုတာပါလားဆိုတာဥက္ကမောလေးလေးစားစားသိကြသွားသိကြပါဗျာသိကြသွားတော့ အင်းဒုသံတရားကြီးဘယ်ကနေဖြတ်တဲ့ဒုက္ခညာနံပါလိမ့်မလုံးလို့ကြည့်လိုက်စမ်းကြပါတဲ့ဒကာဓမ္မတို့ဟောဒီအစကပြတ်တယ်မပြတ်ဘူးလားပြတ်ပါဗျာအစကပြတ်တယ်ဆိုပြန်ကိုးစားလောက်တယ်အားထားလောက်တယ်ဆိုတဲ့အဓိပ္ပာယ်သိကြသွားသိကြပါဗျာဓမ္မတို့ဒါဖြင့်ဖြစ်ဝေဒနာပဲဝေဒနာပေါ်ပေါ်ပေါ့ဗျာနော်အဲဒါလေးကိုဖြစ်ပြဖြစ်မိအောင်ရှုပေးပါ ဖြစ်ပျက်ကဘာသစ္စာရှုတဲ့ဉာဏ်ကဒုက္ခဉာဏ်နာနဲ့ဒုက္ခဒုက္ခသစ္စာနဲ့ဉာဏ်ံသိတဲ့ဉာဏ်ဒီဟောတိဖြစ်ဆိုဖြင့်ဖြစ်ပျက်မြင်တဲ့ဉာဏ်ဒုက္ခသိတဲ့ဉာဏ်မှန်ပါပါဒုက္ခသိတဲ့ဉာဏ်လာလိုက်တဲ့ဖြင့်ဒုက္ခဖြစ်ကြောင်းအစပြတ်သွားတယ်မှန်ပါဘုခမောဘုသူပြတ်ပါဒုက္ခဖြစ်ကြောင်းအစပြတ်ပါဗျာဒကာဓမ္မတို့ဒုက္ခဖြစ်ကြောင်းအစဆိုတာအဝိဇ္ဇာနော်မှန်ပါပါသိသိချာချာပြတ်တာထင်ရှားပါဘူး အဲ့ဒါကြောင့်ဖြစ်ပြတလုံးမိလိုက်တဲ့ဒကာရမတွေဟာဖြင့်ဘာမှမပူနဲ့တော့ဒုတဏ္ဏဖျားပွင့်ပြီးဒီကလာဒုတဏ္ဏမှာဝိဇာညာဖြစ်ပြီးဒီကလာဒုက္ခညာနန်းဆိုတာဘုရားသခင်ကိုရမကြီးလက်သင်ရှင်တဲ့ကဘာဆုံးကြည့်ပြနိုင်မှရတဲ့ညာဒီညာဒုတဏ္ဏရောက်လာတာပဲဆိုပြီးဒီကလာဖြစ်ပျက်ကိုဝိညာဉ်လေးပေါ်လိုက်ဖြစ်လိုက်ဖြစ်ပြီးပြက်သွားပြီလို့သိလိုက် သိလိုက်တဲ့ညာဒုက္ခညာနန်း သိလိုက်တဲ့ဉာဏ်လေးဟာဒုက္ခဉာဏ်ပါဗျာဒုက္ခဒုက္ခသစ္စာ၌ဉာဏ်ံသိတဲ့ဉာဏ်ဒီဟောတိဖြစ်ဥပါဒေဘလောက်ဖုတ်တယ်ဓမ္မတော်အဲအလုံးတရားဓမ္မတွေယူဆိုင်ကြပါတဲ့။အော်တို့ဖြစ်ဖြစ်တွေ့လို့ရှိရင်ပြိဿသမုပ္ပါအစကပြတ်ပေါ်ဟာ။တို့ဒုက္ခပေးလေတည်းမြအဝိဇ္ဇာကအဲ့ဒီအဝိဇ္ဇာဖြင့်ပြတ်ပေါ်ဟာလို့ဆိုပြီးဝမ်းမြောက်ဝမ်းသာရှုပြီးတော့ သဘောကျလားမှန်ပါဒါဖြင့်ဖြစ်ပြတွေ့လို့ရှိရင်ဘယ်ညာရတော့ဒုက္ခညာဏရဒုက္ခညာဏရတယ်တဲ့ဒုက္ခသိတဲ့ညာရသွားပြီကောင်းပြီနေရာကြလိုက်တာအင်းဒုက္ခညာဏဆိုတာလေဒုက္ခသစ္စာသိတဲ့ညာလေးဟာတေဖို့တန်တဲ့သစ္စာသိတဲ့ညာလေးရပြီးဒီကလာသွားတော့ညာရယုံပဲလားကိုယ်တန္တရာအစကပြတ်ပါရောလားလို့မေးရင်လည်းဘယ်နဲ့ဖြေ တန်တရားအစကပြတ်တယ်တန်တရားလည်းအစကပြတ်တယ်ဒါကြောင့်ဘုန်းကြီးတရားဓမ္မတွေအမှန်ကရုဏာရှိထားပြီးပြောတယ်တရားဓမ္မတွေကလေးလေးစားစားနဲ့ဓမ္မရရအောင်ယူပါဆိုတာကိုပေးတဲ့လူကပေးယူတဲ့လူကလည်းမပြောက်ပြအောင်သိသိပါဒါကိုဖြင့်လင်းနဲ့ဆိုတာသိထားရတယ်ဘာတုံးလို့မေးလို့ရှိရင်ဖြင့်ကိုယ်တဏ္ဏဝေဒနာလေးပေါ်လာဘာဝေဒနာပေါ်ပေါ်ဘာစိတ်ပေါ်ပေါ်ပေါ်ခြင်းနာပေါ် ခုမှအသက်ပေါ်တဲ့ပြိဿသမုပ္ပါကိုဖြင့်ဒါကိုမမိမေ့အောင်သာဖမ်းလိုက်လို့ရှင်ဒုက္ခဉာဏ်ဖြစ်တော်တာပဲမှန်ပါဗျာပြိဿသမုပ္ပါပေါ်လာတာကိုမေ့အောင်ဖမ်းနိုင်ရင်ဒုက္ခဉာဏ်အဲကိုယ်တဏ္ဍဘာပေါ်လာလားပေါ်လာတာလေးဟာပြတ်သွားတာပြတ်သွားပြီလို့သိလိုက်တိုင်းသိလိုက်တိုင်းဘာညာရဒုက္ခဉာဏ်ပါပဲတယ်ဖုတ်တာမလားမှန်ပါဘူးဥက္ကမော ဗာမင်းညကျွတ်တို့ခင်ဗျားတို့ဖြစ်ပျက်ကလေးရှုနေရတယ်ဆိုဖြစ်ပျက်ကလေးလို့အောက်မေ့မနေနဲ့နော်မှန်ပါပါဒုက္ခညာနံဖြစ်နေတာဆိုတာသိကြပါလားသိကြပါပါကောင်းပြီဒါဖြင့်အင်းပြိဿသမုပ္ပါဘယ်ကများစပြတ်ပါလိမ့်စစပြတ်ပါဩဒါဖြင့်သိတဲ့ပုဂ္ဂိုလ်မျိုးအာသောကုံတာပဲဟေးအဝိဇ္ဇာသွားကုံသွားမှန်ပါပါသိတဲ့ပုဂ္ဂိုလ်မျိုးပါပါလိမ့်အဝိဇ္ဇာသွားပါပါသိတဲ့ပုဂ္ဂိုလ်မျိုးအဝိဇ္ဇာသွားကုံသွားတာဒကာရမတို့ ဩဣဒမေကုံညာအတောခယံဝံဟောတုလို့ဆိုတော့ကကုံမမသေးရဘူးမှန်ပါအခုဖြစ်ပြက်ကလေးရှုလိုက်တဲ့အခါကျတော့မှဒကာဓမ္မတို့ဖြစ်ပြက်တွေရှုလိုက်တဲ့အခါကျတော့မှဖြစ်ပြက်ကဒုက္ခသစ္စာသိလိုက်တာကဒုက္ခဉာဏ်နာအဲ့ဒီတော့မှဒုက္ခဉာဏ်ဆိုတဲ့ဉာဏ်ကလေးလေးရောက်လာပါရောဘုန်းကြီးတို့တရားဓမ္မတွေမှာဒုက္ခမသိတဲ့အဝိဇ္ဇာချုပ်သွားတယ်ဘယ်နဲ့ဆိုကြပါဒုက္ခမသိတဲ့အဝိဇ္ဇာချုပ်သွား ဒုက္ခေအညာဏံပြက်သွားတာပေါ့မှန်ပါပါဒုက္ခေအညာဏအဲဒုက္ခမသိတဲ့အညာဏံဆိုတဲ့ဥစ္စာဖြင့်ကောင်းကောင်းကြီးချုပ်သွားတယ်ဆိုတာဒကာဓမ္မတို့ဒါဘုန်းကြီးအပြောလားခင်များတို့ပဲညာနဲ့မှအရောက်လားဆိုတာစဉ်းစား ညာနဲ့သေချာရောက်ပါတယ်နော်ညာနဲ့သေချာရောက်ပါတယ်ဖြစ်ပြပါသစ္စာအဲ့ဒါလေသိတဲ့ညာဘာညာခေါ်ကြဒုက္ခညာဒုက္ခညာနန်းလာတော့ဒုက္ခအညာနန်းဆိုတော့အဝိဇ္ဇာဟာရှိသေးရဲ့မရှိပါဘူးခုတော့လုံလောက်ပါလားလုံလောက်ပါလားလုံလောက်ပြီလုံလောက်ပြီတရားဓမ္မတို့ဒီနေ့တရားသူတရားမြတ်ကြီးနာရတဲ့နေ့ဩအတက်ဆရာသိကောင်းပါလားတန်တရားအစကိုဖြတ်ပေးတဲ့နေ့ကြီးပါကလား တို့ဖြင့်ယနေ့ဖြင့်သေသေးကြကြသစ္စာဉာဏ်တွေရပြီးဒီကာလကိစ္စပြီးတော့မယ်ဆိုတဲ့ဥစ္စာဖြင့်ဘာမှတန်တရားမရှိနဲ့ပြစ္ဆရကြီးတွေဒီရစဟောတာပဲမှန်ပါဗျာခိုင်းတော့ဖြင့်ဒကာရမတို့တလုံးနဲ့သေချာပြောနေသဖြင့်အာရိယူဆိုင်ပြီးတော့မှတ်မိအောင်လို့ပါခင်ဗျားတို့တန်တာဘယ်တရားပေါ်လာလားဖြစ်ပြီးပြတ်တာမှာဘာလဲရှိသေးရဲ့လားရှိပါဗျာအဲဒါရင်ဖြစ်ပြက်ကဘာသစ္စာဒုက္ခသစ္စာအဲအဲ့ဒါလေးဒကာရမတွေကဖြစ်တိုင်းပြတ်တိုင်း သိလိုက်တယ်သိလိုက်တယ်ဆိုတာလေးကဘယ်နဲ့ဆိုကြဒုက္ခဉာဏ်ကဲဒုက္ခဒုက္ခသစ္စာနဲ့ဉာဏ်ံသိတဲ့ဉာဏ်ဒီဟောတိဖြစ်လေးသိင်ခြင်းနဲ့ကဘာသိင်ကျင့်ရတဲ့ဉာဏ်ဗျာမှန်ပါဗျာဥက္ကမောလွယ်လွယ်များမှတ်မနေပါလွယ်ပါပါဗျာဥစ္စာရင်တော့သဘောကျဩဖြစ်ပြက်မမိတဲ့ပုဂ္ဂိုလ်များတော့မတေသနာစရာကောင်းမှန်ပါဗျာဝိပရိနာမလက္ခဏာဒုက္ခသစ္စာဆိုတော့ဖြစ်တာဒီပြက်ချင်းပြက်ချင်းမှလမ်းဆုံးသွားတော့ တည်သေးလေးသေးလာတာဒီကျွေးပြောက်ချင်းမှလမ်းဆုံးသွားတော့တည်သေးသဘောအကုန်မစွန့်ဘူးလားစွန့်ပါဘူးအဲ့တော့ဒါတွေဖြစ်ပတာတွေပြည့်ချင်းလမ်းဆုံးသွားတော့ဒကာရမတို့ဘာမှမရှိတဲ့သဘောရင်တို့ရောက်သွားဘူးရောက်ပါပါဩဒုက္ခလေဒုက္ခရောက်သွားရှာဘောလို့မသိဘူးလားသိပါဘူးအဲဒုက္ခရောက်သွားရှာဘောလို့သိတော့ကိုယ်တဏ္ဍဘယ်တရားလေးပေါ်ပေါ်ဒါလေးတစ်ချက်ရှုပြီးတော့ဒကာရမတွေသိလိုက်လို့ရှင်းရင်ဖြင့် သေရင်ဒီတစ်ချက်မြင်ပြီးသေလိုက်တာဟာဒကာရမတို့အသက်တရားနေရတာမှဒီတစ်ချက်လောက်မမြတ်ဘူးမမြတ်ပါဘူးဒါပြန်ဒုက္ခဉာဏ်န်းလေးဟာဒကာရမတို့အသားယူပြောနေတာလေးသိမ့်ခြင်းနဲ့ကဘာသိမ့်ဖြစ်မှဟောနိုင်တာသိနိုင်တာလားဆိုတာဝေဖန်ကြည့်ပါမှန်ပါတယ်လေးသိမ့်ခြင်းနဲ့ကဘာသိမ့်ကာလပါလုံးကြည့်နိုင်မှကျင့်နိုင်မှဥပါရင်ဟောနိုင်တာမှန်ပါပါကြည့်ပြန်တော့လေမြင်နိုင်တာမှန်ပါခင်ဗျားတို့ကသူများ ချက်ထားတဲ့ဓမ္မအသာလေးခုစားပြီးဒီကာလနေရတဲ့ပုဂ္ဂိုလ်တွေမို့ဩပါရမီရှင်ဘုံရှင်ကံရှင်တွေမို့ဒီလောက်သိတာကိုဟာကိုသာဖြင့်ဒီဟာသိဖို့ရာကိုလေးတင်ချေလောက်ဖြစ်ကျင့်အောင်ပါပဲမှန်ပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတွေဒုက္ခဉာဏ်ကိုသိလိုက်တဲ့ဖြင့်ဒုက္ခအဉာဏ်ဆိုတာဝိဇ္ဇာမဟုတ်လားမှန်ပါအဲ့ဒီဝိဇ္ဇာဘာဖြစ်သွားလဲဒါရင် ကဲတကဝတို့ကပြိဿသမုပ္ပါဘယ်ကစဖြတ်လိုက်ပါလဲမှန်ပါဗျာဟုတ်ကဲ့မောင်ဒါသိလို့နော်မှန်ပါဗျာသိလို့အာသောကုံသွားတာမှန်ပါဗျာသိလို့ပါလေဗျာမှန်ပါဗျာဘယ်အာသောအကုံသွားပါလဲအဝိဇ္ဇာသောအကုံပါဗျာ gain တကဓမ္မတို့သိပြောပါပြီအဝိဇ္ဇာသောအကုံတာဘယ်သူပြောတာမှမဟုတ်ဘူးတို့ဖြစ်ပြမြင်လိုက်တဲ့အချိန်ကုံတာပဲမှန်ပါဗျာရှင်းမလားရှင်းပါပြီအမတန်နေရာကြသွားပြီအမတန်နေရာကြသွားပြီဓမ္မတို့ကမ္မခံပြီးလာရအိုက်ခံပြီးကာလတရားနာကြရ ဒီတဲကနေပြီးဒီကာလတတန်တရားလုံးမှာဘယ်ခါကာလမှာဒုက္ခဉာဏ်မရခဲ့တာယနေ့ဒုက္ခဒုက္ခသစ္စာနဲ့ဉာဏ်သိတဲ့ဉာဏ်ဒီဟောတိဖြစ်ဘုရားကဒုက္ခဉာဏ်ရရအာသဝနံခယံဝရာမိအာသောကိုမကွလို့ငါဟောလိုက်တယ်ဆိုတော့ဥက္ကမဘလို့သူစကားနဲ့သူအမှန်မပြေပြေဘူးလားပြေပြေပါဘူးမှန်ကောမှန်ဘူးလားမှန်ပါဘူးမှန်လဲအမှန်တမှန်လို့တရားဓမ္မတို့အားရသေးရောပဲမှတ်ကြပါ ဖြစ်ပြက်ဖြင့်ရှုမှန်းတော့မမိမိအောင်ရှုမင်းတော့ဆိုတဲ့စိတ်ကိုဖြင့်ဘုန်းကြီးဓမ္မတွေတန်တန်ထွားထွားရင်မွေးချက်စမ်းပါကဲကျင့်납ဗလားဥက္ကမကျင့်납ပါကျင့်납ပါအမတန်ကိုပဲဓမ္မဘယ်ပါဠိတော်နဲ့ရှာရှာဒီထဲပြန်ရောက်ရတယ်ဆိုတော့ဥပါဒံလေးစားလောက်ပါလားလေးစားပါဗျာကဲခင်ဗျားတို့သဏ္ဍာန်ဝေဒနာလေးကလည်းဖြစ်ပြီးပြက်သွားတယ်စိတ်ကလေးပေါ်လည်းဖြစ်ပြီးပြက်သွားတယ် ဖြစ်ပြပါသစ္စာဒုက္ခသစ္စာဩသစ္စာဒကာဓမ္မတွေကနာထားလို့ဒုက္ခသစ္စာလို့သိတော့အဲ့ဒါကနာသိရှုလို့သိတဲ့အခါကျတော့မှဒုက္ခဉာဏ်ဖြစ်လာတယ်မှန်ပါပါရှုလို့သိတော့ဒုက္ခဉာဏ်ဖြစ်လာဒုက္ခဒုက္ခသစ္စာနဲ့ဉာဏ်သိတဲ့ဉာဏ်ဒီဟောတိဖြစ်ဩဒါဖြင့်ဒုက္ခဉာဏ်လေးတစ်လုံးရလိုက်တာနဲ့တကယ်တည်းသူကိုမြတ်ရှင်တို့က အဲသိတဲ့ပုဂ္ဂိုလ်အာသောကုံကွာလို့ခေါင်းကတန်ရုပ်ပါဠိတွေကမဟုတ်ဘူးလားဟုတ်ပါဘူးကဲအခုကြည်စံဒုက္ခသစ္စာလေးသိတဲ့နဲ့အဝိဇ္ဇာတော့ကုံသွားတာခမည်းတော်ရှေ့တယ်ပါဗျာမှန်ပါပါဗျာသူများပြောလားမဟုတ်ပါဘူးဗျာမဟုတ်ပါဘူးသူများပြောကုန်မဟုတ်ပါဘူးတရားဓမ္မတွေခမည်းတော်ရှေ့တယ်ကုံပါတယ်လို့လေးစားစွာမှတ်လိုက်စမ်းပါမှန်ပါဗျာဒီကမှတလုံးနဲ့ဟောနေမယ်ဒီဥစ္စာတော်တော်ရေးကြည့်လို့မှန်ပါဗျာအမတန်ရေးကြည့်တယ်ပါဠိတော်တွေအကုန်ဖူသွေးဥပါဒံဒီမှာမဝင်လားဝင်ပါဗျာ ကောင်းပြီဒါဖြင့်ဓမ္မစကြာလည်းပါတော်ပြီတန်ရုပ်ပါဠိတော်တွေလည်းပါတော်ပြီပရိစ္ဆသမုပ္ပါပါဠိတော်ဆိုတာတွေလည်းချုပ်ပုံပြပုံမှာချုပ်ပုံနဲ့ပါတော်ပြီဖြစ်ပုံနဲ့ပါတော်ပြီမှန်ပါပါဘုရားကောင်းပြီဒါဖြင့်ရှေ့ဆက်ကြပါအောင်ဆိုဒကာဓမ္မတို့ခုနကခန္ဓာကိုယ်ရတဲ့ဝေဒနာလေးကိုဒကာဓမ္မတွေဘယ်ဘယ်လိုရှုလိုက်ပါလဲအင်းဖြစ်ပြလို့ရှုလိုက်တော့အင်းဖြစ်ပြလို့ရှုလိုက်တော့ဝေဒနာလေးဟာဝေဒနာမဟုတ်တော့ဘူး မှန်ပါဒုက္ခသစ္စာဖြစ်မှန်ပါဒုက္ခသစ္စာဖြစ်သွားတဲ့အတွက်ဒုက္ခဉာဏ်နဲ့ရလိုက်တာလည်းသိကြတယ်ဒုက္ခဉာဏ်နဲ့ရတယ်လည်းအဝိဇ္ဇာချုပ်တာလည်းသိကြပါဘူးအဲအဝိဇ္ဇာရင်ချုပ်သလားလို့မေးတော့ခေါင်းကဒကာဓမ္မတို့ကာမသွားအဝိဇ္ဇာသွားရင်ချုပ်တာမဟုတ်သေးပါဘူးကာမသွားနဲ့ဘဝသွားချုပ်သေးတယ်ဘယ်လိုချုပ်ပါလိမ့်မလို့စဉ်းစားတဲ့အခါကျတော့ ဝေဒနာကဝေဒနာမဟုတ်တော့ဖြစ်ပြက်ဖြစ်သွားတော့ဝေဒနာချုပ်တော့ဘူးချုပ်ပါပါအင်းဝေဒနာနိရောဓတဏှာနိရောဓကဖြစ်မဖြစ်မဖြစ်ပါဘူးဖြစ်ပါဖြစ်သွားပြီနော်ဝေဒနာနိရောဓတဏှာနိရောဓအင်းဖြစ်ပြက်ကဝေဒနာချုပ်တာမဟုတ်လားချုပ်တာဝေဒနာချုပ်ရလို့ဝေဒနာလေးဖြစ်တဲ့ချုပ်တာမြင်တာမဟုတ်လားမှန်ပါအင်းဝေဒနာနိရောဓတဏှာနိရောဓဖြစ်သောကြောင့်တဲ့ဒကာဓမ္မတို့ဒုက္ခသမှုတွေညာနှံဖြစ်သွားပြန်တယ် ဘာဖြစ်သွားဒုက္ခသမုဒိဉာဏ်နာအဲတဏှာပါချုပ်သွားဒုက္ခသမုဟာဒုက္ခလည်းချုပ်ပါပေါ့လားဝေဒနာတို့ကဖြစ်ပြရှုလိုက်တယ်နဲ့တဏှာလာမှမလာနိုင်တော့ပဲဆိုတော့ဒုက္ခသမုဒိဉာဏ်နာဆိုတော့ဒုက္ခဖြစ်ကြောင်းသမုဒိကချုပ်သွားတယ်လေခင်ဗျားတို့သိလိုက်မှန်ပါဗျာသစ္စာနှစ်ချက်ရလာပြီနှစ်ချက်ရပါဗျာဥက္ကမောဘယ်နှစ်ချက်တော့နှစ်ချက်ပါဗျာဒါသေးသေးချာချာမှောက်ကြပါသေးသေးချာချာမှတ်ကြပါဝေဒနာချုပ်တာမြင်လိုက်တော့ဟိုတဏှာကလာသေးရဲ့မလာပါဘူးမလာတော့ ခင်ဗျားတို့ရှုတဲ့ပုဂ္ဂိုလ်မှာတဲ့တဏမလာဘူးဆိုတာကမသိဘူးသိပါဘူးဒါဖြင့်ဒုက္ခသမှုတွေညာနာဟုတ်လားဒုက္ခချုပ်ကြောင်းကိုလည်းသိပါအာတဏချုပ်လို့ဒုက္ခချုပ်ပေါ်လို့လည်းမသိဘူးလားသိပါဘူးဒါဖြင့်ဒုက္ခသမှုတွေညာနာဆိုတဲ့ဒုတိယညာကောမရဘူးမရပါဘူးဗျာဥဒိုင်တော့ရပါလားမရပါဘူးသူကလည်းသိကြပါလား ဝေဒနာလေးချုပ်ပြောက်သွားတာတဏှာကလာသေးရလားလာပါဘူးအဲမလာတော့ကိုတဏှာမလာဘူးဆိုတဲ့ညာလေးကိုခင်ဗျားတို့မရဘူးလားလာပါဘူးအဲဖြစ်ပြရှုတဲ့အချိန်မှာကိုတဏှာမလာဘူးဆိုတဲ့ညာလေးကရမှန်ပါဘူးဥက္ကမရမရရပါဘူးကဲပါဠိတော်ရွတ်ကြပါဒုက္ခသမုဒိညာနာဒုက္ခသမုဒိညာနာတဲ့ဒုက္ခဖြစ်ကြောင်းကိုသိတဲ့ညာရသွားတော့ခင်ဗျားတို့သစ္စာနှစ်ချက်ပိုင်သွားပြီသစ္စာလေးချက်ပိုင်ရင်သောတာပန်တည်တော့မှာကိုအခုနှစ်ချက်တင်ပိုင်သေးတယ်မှန်ပါ ဓမ္မတို့အမတမဖုတ်တန်တဲ့အသုံးနှုံးအမတမဖုတ်တန်တဲ့တရားသူယနေ့ပြောနေတယ်လို့သုံးပြချက်ချပါမှန်ပါဗျာသစ္စာ၄ပါးစလုံးချုပ်ပုံကိုပြမယ်ဆိုတဲ့ဥစ္စာဥပါရင်ဧတာတခါတလေမှကြားရတာလို့မှတ်စမ်းပါနော်မှန်ပါဗျာအမတန်ဥဟာတို့ကြားခဲ့ပါစွာစွာကြည့်လို့မတွေ့ဘူးမတွေ့ပါဘူးဥက္ကမောင်တွေ့ပါမတွေ့ပါဘူးဒါကအမျိုးမျိုးနဲ့တခါတည်းပရိစ္ဆာသမုပ္ပါကပြလိုက်သစ္စာပြလိုက်ပြီးတော့မှမဉဏ်၄ပါးပြလိုက်ဆိုတော့ ဩအကုန်ပေါင်းပြီးဒီကာလဒုသနာမှာ အချုပ်တရားတွေကိုဖြင့်လေးစားစွာနဲ့ပြောနေပါလားဆိုတော့သိကြသွားသိကြပါဗျာရှင်းပြီနော်ရှင်းပါပြီကဲဝေဒနာလေးဖြစ်ပျက်ကလေးကိုမြင်လိုက်တော့ဝေဒနာချုပ်တော့တဏှာလာသေးမလာပါဘူးတဏှာမလာတော့တဏှာမလာဘူးလို့ဖြစ်ပျက်မြင်တဲ့ဉာဏ်ဒီတဏှာမလာဘူးလို့သိတဲ့ဉာဏ်ကဒီထင်အတွင်းဝင်တယ် ဝင်ပါဗျာဝင်နေတော့ဒီပါဠိရွတ်လိုက်ပါလားဒုက္ခသမုဒိညာဏတော့ဒုက္ခသမုဒိညာဏလို့လာသဖြင့်တဲ့ဒုက္ခသမုဒိယကိုဒုက္ခသမုဒိယဒုက္ခတွေဖြစ်ကြောင်းတရားကိုသိတဲ့ဉာဏ်လာလာတယ်ဆိုတော့သိကြပါလားသိကြပါဗျာကောင်းပြီဒါဖြင့်ဒကာရမတို့အမတန်ဖုတ်တန်တဲ့ဉာဏ်ရသွားပြီဒီဉာဏ်ရလိုက်ပါရောတဲ့ဒကာရမတွေစဉ်းစားလိုက်တဲ့အဲခဏက ကာမသဝနဲ့ဘဝသဝချုပ်သွားပြီမှန်ပါဗျာอืมဘယ်အသဝချုပ်သွားပါကာမသဝနဲ့ဘဝသဝချုပ်သွားပါခဏကအဝိဇ္ဇာသဝကိုဗျာအခုတော့ကာမသဝနဲ့ဘဝသဝချုပ်သွားဒုက္ခဖြစ်ကြောင်းကိုအင်းဖြစ်ပြက်ကလေးတွေဝေဒနာဖြစ်ပြက်ကလေးတွေမြင်လိုက်တဲ့အတွက်တဏှာကချုပ်သွားတယ်လေသိကြသားကိုဗျာသိကြပါဘူးအင်းသိကြတဲ့အတွက်ဒါဒုက္ခဖြစ်ကြောင်းကိုချုပ်ပေါ်လို့ဆိုတော့မသိလိုက်ဘူးလားသိလိုက်ပါဗျာဒါဖြင့် ဒုက္ခသမှုတွေညာနန်းလာသဖြင့်ဒုက္ခသမှုတွေအညာနန်းဆိုတာတွေလည်းချုပ်တာပဲချုပ်ပါပါမချုပ်သေးဘူးလားဒါဖြင့်ဒကာဓမ္မတွေကစဉ်းစားလိုက်တော့ကာမသွားနဲ့ဘဝသွားလည်းဖြစ်ပြမြင်တာနဲ့ချုပ်တာပဲဟုတ်ပါပါဘောကြဟုတ်ပါဘူးကာမသွားနဲ့ဘဝသွားလည်းဖြစ်ပြမြင်တာနဲ့ချုပ်တာပဲဖြစ်ပြမြင်တာနဲ့ချုပ်တာပဲဟုတ်ပါဘူးဩဒကာဓမ္မတွေဒါဖြင့်ဘုန်းကြီးပေးထားတဲ့ဖြစ်ပြကိုပိုင်ကြလို့ရှင်းဖြင့် အာသောတရားကုံအားပါလိလို့ရှုမတောင်းနဲ့တော့မြင်တဲ့အချိန်မှာအဝိဇ္ဇာသွားကချုပ်လိုက်ကာမသွားနဲ့ဘဝသွားကောချုပ်လိုက်ပါချုပ်လိုက်တော့ဘာလဲသိလားမသိဘူးသိပါပါသိတယ်တဲ့သိတော့ကိုတဲ့ပရိစ္ဆာသမုပ္ပါဥက္ကမောင်ဘယ်ကပြတ်သွားပြန်နေပါပါဗျာအာသွားလို့တော့ဘယ်နှပါပြတ်တယ်နှစ်ပါးပြတ်ပါဗျာအိုးနေရာကြိုက်ဓမ္မတို့အာသောတရားကိုဒါတော့စိတ်အောင်ဒီလိုညံနဲ့ ဥပဒနာညာနဲ့ဒီလိုစိတ်ပြီးဒီကလာသိဖို့ရဥပဒင်လွယ်လိမ့်မယ်မောင်းမင်းမလွယ်ပါဘူးဗျာမလွယ်ဘူးမလွယ်ဘူးကိုမျက်စိလွယ်ပါမလားလွယ်ပါဘူးဗျာမလွယ်ဘူးအတော်လေးခက်ခဲရင်ပဲတဲ့အခုတော့ဖြင့်ကမောင်ခြေရှင်နဲ့သဘောကျတယ်ကျပါပါဒုက္ခသမုဒိညာဏလာတဲ့ကဩဒုက္ခသမုဒိဒုက္ခဖြစ်ကြောင်းဖြစ်တဲ့သမုဒိသစ္စာနဲ့ညာဏ သိသောဉာဏ်ဒီဟောတိဖြစ်ဆိုဩဒုက္ခဖြစ်ကြောင်းဖြင့်ချုပ်သွားပြီဆိုတဲ့သိတဲ့ဉာဏ်ခင်ဗျားတို့မှသွားရမရဘူးမရဘူးလားမရပါဘူးအဲ့တော့ကိုပရိစ္ဆေသမုပ္ပါဘယ်ကပြတ်ဘယ်ကပြတ်အာလောလို့တော့ဘယ်အာသွားချုပ်ပါလဲအာသွားချုပ်ပါလဲသိကြပါလားသိကြပါလားသိကြပြီနော်အမတန်ဖို့တန်တဲ့နေပဲဆိုတာဥက္ကမေခင်ဗျားတို့ဘာမှဆုံးဖြတ်ချက်မချနဲ့တော့အမတန်ကြက်သေးမင်းလိုက်ရှိတဲ့နေပဲမှန်ပါပါဘုရားဘောကြပါလား အမှန်တရားတွေမင်းလားရှိတဲ့တရားနဲ့ဩတို့အာသောတရားချုပ်ပြရစုဒဏ္ဏတောင်းအမျိုးမျိုးတောင်းနေတာဒီဖြစ်ပြက်ကလေးတလုံးမိတာကမှသေချာပါကလားဆိုတာပေါ်လာမှန်ပါဗျာတောင်းတုံးကမပြည့်ရှုမှပြည့်ပေါ့ဗျာမှန်ပါဗျာဘယ်လိုဆိုကြမလဲတောင်းတုံးကမပြည့်ရှုမှပြည့်အေးတောင်းတုံးကမပြည့်ဘူးတရားဓမ္မတွေရှုမှပြည့်လား ဩရှုမှပြည့်ရမှာပဲဒကာဓမ္မတို့မကသစ္စာဆိုတာဘာဝိတ္တပကိစ္စကိုပွားမှပြည့်တာကိုဆိုတာသိကြကြပါသိကြပါပါ။ကောင်းပြီဒကာဓမ္မတို့သိဖို့တန်တဲ့နေ့သိမင်္ဂလာရှိတဲ့နေ့ဆိုတာဖြင့်ဘာမှပြောစရာမရှိတော့ဘူး။ဘာမှပြောစရာမရှိတော့ဘူး။ကောင်းပြီဒါဖြင့်ဥပါဒံအာသောဘယ်နှပါးကုန်သွားပြီ အင်းတပါးလေးကြံတော့တပါးလေးကြံတော့ဒကာဓမ္မတို့တပါးလေးလည်းခမည်းတော်မယူရလို့ပါတဲ့ကဲယူရတဲ့နည်းကိုဆရာဘုန်းကြီးကပဲခေါင်းဆောင်ပြီးပြပါမယ်ကဲခင်ဗျားတို့ကဝေနာလေးဖြစ်တာလေးပြက်တာလေးမြင်လိုက်တော့ငါကောင်းစားတာဆိုတာလာသေးရဲ့မလာပါဘူးငါဆင်းရဲတာမလာပါဘူး ငါတော့သင့်သင်ရှိတယ်ဆိုတော့မလားတော့ဒီမှာဖြစ်တာပြက်တာမြင်လိုက်ကြတဲ့ကွာဒကာရမတို့ဒိဋ္ဌာသဝကကောရှိသေးရဲ့မရှိပါဘူးဗျာอืมဥပါဒေဒိဋ္ဌာသဝမရှိဘူးတဲ့ဗျာမှန်ပါဗျာဖြစ်ပြမြင်တော့ဒိဋ္ဌာသဝမရှိဘူးတဲ့ဒါကြောင့်ဘုရားသခင်ကိုရမကြီးကဥက္ကမဟောတာပေါ့ဗျာဇာနာတော်ဘုက္ခုပတ္တတော်အာသဝနံခယံဝရာမိကွာမှန်ပါဗျာ ဇာနာတော့ရှုသောပုဂ္ဂိုလ်ကပတ်သက်တော့ရှုရမြင်တဲ့ပုဂ္ဂိုလ်ဟာဟုတ်လားအာသဝနာအာသောတရားတို့ခယံကုံဤဟူရဟံငါဖျားသည်ဝရာမိဟောဤကွာ ရှုမှကုံမကွာသိကြကြသိကြပါအခုကြည်စံဝေဒနာတစ်လုံးထဲမှာအာသောတရားကို၄ပါးကုံပါဖြစ်ပြမြင်လိုက်တော့လေဖြစ်ပြမြင်တဲ့ညာဟာဒကာရမတို့ သမာဓိဋ္ဌိလားမိစ္ဆာဒိဋ္ဌိလားစဉ်းစားအာသမာဓိဋ္ဌိလားတဲ့ခေါင်းကမိစ္ဆာဒိဋ္ဌိဆိုတဲ့အာတဝအာတဝဒိဋ္ဌာတောဟာဥက္ကမောင်ရှိသေးရဲ့မရှိပါဘူးဗျာဘုရားရင်လို့ရှိသေးရဲ့မရှိပါဘူးဗျာဓမ္မတို့ဒီနေ့တော့သဘောကသိပ်ပါတဲ့နေဆိုတာနိုင်ကြီးကြီးနဲ့ထောင်ကြည့်မှပေါ်လာနော်မှန်ပါဗျာသူပြတ်ပုံရောသူဖြစ်ပုံရောသူရှုပုံရောသူမြင်ပုံရောပြိဿသမုပ္ပါပြတ်ပုံရောသစ္စာထိုက်ပုံရော ဥက္ကမဘာမှမကြံတော့မကြံပါဘူးဗျာကြံသေးရလားမကြံပါဘူးအဲ့ဒါနာကြီးကြီးသမားမှာဖြင့်ယနေ့ဖြင့်ရွှေရုံမြရုံဗရမရုံကြီးကောက်ရတဲ့စာပေါင်းသိမ့်သမကမြတ်တော်တယ်ဆိုတဲ့နေ့ပါပဲမှန်ပါဗျာမဆိုရဘူးလားဆိုရပါဗျာဒုက္ခပြတ်တဲ့နေ့ဆိုတာဒုက္ခကြောင့်နေကြတဲ့ပုဂ္ဂိုလ်တွေဟူသေးရဖြင့်ဒုက္ခပြတ်ကြောင့်ဤကောင်းကိုရတယ်ဆိုလို့ရှိရင်ဖြင့်တဲ့စိတ်နေများတွေစုနေရတာဒုက္ခကြောင့်မှန်ပါဗျာ ဟုတ်ဘူးလားမှန်ပါပါရွှေရင်ငွေရစုရတာကိုဒုက္ခသာကြောက်ရတာသူ့ကြောင့်မဒုက္ခလားသူ့ကြောင့်မြတ်တော်ကြီးခွက်ခံရမှာသူ့ကြောင့်သခိုးရမြကမျက်စောင်းထိုးမယ်မှန်ပါသူ့ပြည့်စင်ရင်လည်းမိတ်ဆွေတိုက်ရှိတဲ့ပုဂ္ဂိုလ်တွေကြောင့်သူ့မိရှုံမယ်မှန်ပါဟုတ်ကဲ့မှန်ပါပါမဟုတ်ပဲဘူးလားဒုက္ခကြောက်လို့ကြွရရှာထားတဲ့ကဒုက္ခကာကွယ်ပေးပါသလားဒုက္ခတိုးစေသလားစဉ်းစားစမ်းတိုးပါပါဒုက္ခတိုးစေတယ်ဆိုတာကဘာမှငင်းစရာမလိုပါဘူး လွယ်သေးရလားအခုတော့ပြင်ဒကာရမတွေဒုက္ခဖြစ်ကြောင်းတွေဟူတွေ့အာသောအကြောင်းဒုက္ခဖြစ်ကြတာကိုဗျမှန်ပါဗျာသဘောကျလားအာသောအနသမုပ္ပါဒဝိဇ္ဇာစပုတ္တိဆိုတော့အာသောအကြောင်းဝိဇ္ဇာပြန်ပြန်ဖြစ်တော့အဝိဇ္ဇာကစားရလို့ရှိရင်ဒုက္ခခန္ဓာသာလွတ်ပါမယ်လွတ်ပါပါအဲအဲ့ဒီပါဠိတော်တွေနဲ့ထောက်ကြည့်တော့အာသောအနသမုပ္ပါဒဝိဇ္ဇာစပုတ္တိအာသောဖြင့်ဝိဇ္ဇာလာတော့မယ်ကွာမှန်ပါဗျာဘုက္ခမော ဒီပါဠိတော်ကသိကြပါလားသိကြပါဘူးခုတော့အာသဝချုပ်ပေါ်ဝိဇ္ဇာကလာနိုင်သေးရလားလာနိုင်ပါဘူးတဏှာကရောဗျာမလာပါဘူးအင်းဒိဋ္ဌိကရောမလာပါဘူးဒါဖြင့်ဒကာဓမ္မတို့အာသောကုန်တဲ့နေလို့ဆိုလို့ရှိရင်မလို့ပေါ့ဗျာမလို့ပါဗျာအဲမတ္တမဖုတ္တမလားမလို့ပါဗျာဒကာဓမ္မတွေအဲမတ္တဖုတ္တနဲ့နေဆိုတာခင်ဗျားတို့ဝန်းထဲမှာဝမ်းမြောက်စွာနဲ့ပဲလက်ခံတော့မလို့ပါဗျာအောင်မိတာဖြင့် အာဇဝတရားဥက္ကမဘယ်နှပါကုန်ပါ့။အဲဝေဒနာလေးတစ်ခုကိုလည်းငါလည်းမဟုတ်ဘူးသူလည်းမဟုတ်တာဖြစ်ပြီးပြတ်တဲ့ဓမ္မသဘောလေးပဲလို့ရှုလိုက်သဖြင့်တဲ့ဒကာဓမ္မတို့တဲ့တမာရိဋ္ဌိဝင်လာတော့တမာရိဋ္ဌိဆိုတာဒီဖြစ်ပျက်ကိုမြင်တော့ဒိဋ္ဌိစင်သွားတဲ့တမာရိဋ္ဌိအရင်တော့မိစ္ဆာဒိဋ္ဌိကိုဗျာနော်ခုတော့တမာရိဋ္ဌိမဖြစ်သေးဘူးလားဖြစ်ပါဗျာတမာရိဋ္ဌိနဲ့ရှုလိုက်တော့ကိုတဲ့ဒကာဓမ္မတို့ ဒုက္ခနိရောဓဂามိနိပရိပဒါယညာနံမှန်ပါပါသဘောကျလားဒုက္ခရေချုပ်ရချုပ်ရချုပ်ရချုပ်ကြောင်းအကျင့်ကိုဖြစ်မသွားဘူးဖြစ်ပါပါအဲ့ဒီညာကိုခင်ဗျားတို့ဝန်ထဲမှာရတယ်မှန်ပါပါဒုက္ခမောဒီညာရတယ်မှန်ပါပါဒုက္ခနိရောဓဂามိနိပရိပဒါယညာနံရမလားဘူးလားရပါပါပေါ်ကြပါလားပေါ်ပါဩဒါဖြင့် ဒုက္ခတွေချုပ်ရချုပ်ကြောင်းဖြစ်တဲ့တမာရိဋ္ဌိမဲ့ခင်ဥသိကတမာသင်္ကပ္ပကနေလို့ဖြစ်သေးရဲ့မဖြစ်ပါဘူးဗျာတတိဝရိယတော့ရောမနေမနေတော့ပါဘူးသီလကလည်းဒီတဲ့လုံခြုံသွားတော့အဲမဲ့ခင်၈ပါးဆုံးလားဆုံးလားမဆုံးလားဘူးလားအဲ့ဒါတွေထောက်ကြည့်တော့မှဩဒုက္ခနိရောဓဂာမိနိပရိပရာယညာနန်းဆိုတဲ့ညာလဲယနေ့ရပြန်တာပဲမှန်ပါပါဒုက္ခဉာဏ်ရပြီဒုက္ခသမုဒယဉာဏ်ရပြီဒုက္ခနိရောဓဂာမိနိပရိပရာယဉာဏ် ဒီကမောင်ရပါလားဗျာရပါရပြီတန်ကြမ်းကြံတော့နော်မပူပါနဲ့တဲ့ရုပ်ရှာတွေလည်းသူ့ဟာနဲ့သူအကုန်ဘုရားသခင်ကိုရမေကြီးကစီးနေအောင်အာသောတရားကုန်ပါတယ်ဆိုတော့အာသောနံခယံဟောတိဆိုတဲ့အချိန်အာသောကုန်တာဘာပါလိမ့်မလို့ဆိုတော့အရာနိဗ္ဗာန်သန္တိကိ။အိုအာသောတရားကုန်လို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့နိဗ္ဗာန်ရောက်တာပါပဲ။မှန်ပါပါ။အာသောတရားကုန်ရင်နိဗ္ဗာန်ရောက်တာပါ ဂိုင်းအာသောတရားကုံရင်ဥက္ကမောင်ပါတယ်နိဗ္ဗာန်ရောက်တာနိဗ္ဗာန်ရောက်တာပါပဲဆိုတော့ကြည်စမ်းကာမအဝိဇ္ဇာသွားရလဲကုံခဲ့လို့ဝိဇ္ဇာသွားအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏနေလာသေးမလာပါဘူးအဲ့ဒီဒုက္ခသစ္စာတွေမလာတော့ဘူးမလာပါဘူးခေါင်းကဖြစ်ဖြစ်ရှိလိုက်တော့ကိုဝေဒနာနိရောဓတဏှာနိရောဓလို့တဲ့ဖြင့်ကာမသွားနဲ့ဘဝသွားကလည်းချုပ်သွားမချုပ်ဘူးလားချုပ်သွားတော့ဩအာသာ အင်းဒုက္ခဉာဏ်နှုံကလည်းအဝိဇ္ဇာချုပ်ခဲ့တယ်ဒုက္ခသမှုရိဉာဏ်နှုံကလည်းဒကာဓမ္မတွေသိတယ်တဏှာချုပ်ခဲ့တယ်ဆိုတာသိပြီတဏှာဟင်ဒုက္ခနိရောဓဂามိနိပရိပဒါယဉာဏ်ဆိုတော့လေခုနကဖြစ်ပြမှာဒိဋ္ဌိခွာနိုင်တာကလည်းတမာဒိဋ္ဌိလာလို့ခွာနေတာတမာဒိဋ္ဌိမလားယင်မခွာနိုင်တော့အဲ့ဒီတမာဒိဋ္ဌိမဲ့ခင်ကိုဒုက္ခနိရောဓဂามိနိပရိပဒါယဉာဏ်ရသွား တပည့်ရလားဒုက္ခချုပ်ကြောင်းအကျင့်ဉာဏ်မရဘူးလားရပါဘူးဒုက္ခချုပ်ကြောင်းအကျင့်ဉာဏ်သေသေးချာချာရပါတယ်ဆိုတာဒကာဓမ္မတွေရှုပ်ဖွေးမနေနဲ့တော့မှန်ပါဘူးဒီမှာဘလောက်ဟုတ်တယ်တမ်းပါဗျာကောင်းပြီဒါဖြင့်ရှေ့တစ်ခုဆက်ပါအောင်တဲ့ဒကာဓမ္မတွေမြန်မြန်ကြီးသိအောင်အခုသစ္စာလေးချက်သိတဲ့သစ္စာလေးပါးညာသစ္စာညာ၄ခုဒကာဓမ္မတွေခုဒုက္ခនិရောဓ ဓမ္မိနိပြိပဒါယညာဏံရသွားပြီနော်မှန်ပါဒုက္ခနေရောတဲ့ညာဏံကြံနေတယ်နော်ဒုက္ခနေရောတဲ့ညာဏံဆိုတာတော့ဒကာဓမ္မတွေစဉ်းစားကြည့်ပါတဲ့ဝိဇ္ဇာဟာလည်းဒုက္ခဖြစ်ကြောင်းပဲမှန်ပါပါခொနည်းဟာအဝိဇ္ဇာကဘာလဲဒီဒုက္ခဖြစ်ကြောင်းပဲကာမသောဘဝသောကောဒုက္ခဖြစ်ကြောင်းဒိဋ္ဌိဟာကောဒုက္ခဖြစ်ကြောင်းဒုက္ခဖြစ်ကြောင်းတွေဒကာဓမ္မတွေချုပ်သွားတော့ဒုက္ခဖြစ် ဒုက္ခဖြစ်ကြောင်းချုပ်တော့ကိုဒုက္ခဖြစ်ကျိုးတွေဟာလာသေးရဲ့မှန်ပါဘူးဩော်ဒါပြန်ဒုက္ခဖြစ်ကြောင်းတွေချုပ်သွားတော့ပဲအင်းဒါရှေ့ကိုဖြင့်ဒီခန္ဓာစက်ကြီးကလာအောင်မလားမလားဘူးမလားပါဘူး။အော်ဘာကြောင့်မလားပါလဲမလို့ဆိုဒုက္ခဖြစ်ကြောင်းတွေဘာဖြစ်သွား။အာဒုက္ခဖြစ်ကြောင်းတွေချုပ်သွားတော့ဒုက္ခនិရောဓဖြစ်ပါပေါ့လား။ဖြစ်ပါဘူး။အင်းဒုက္ခនិရောဓ ဖြစ်ပါဘောလားလို့ကိုယ်ကကိုမသိဘူးလားသိပါဘူးအဲ့တော့ဒုက္ခနိရောဓညာနန်းလာဖြစ်မှန်ပါဘူးဒီကမောင်ကျင်납ပလားကျင်납ပါဗျာတရားတော်တွေချုပ်သွားတော့ခမရတို့သာနာမှာဒုက္ခနိရောဓညာနန်းမလာဘူးလားနားပါဗျာအဲအာတော်ချုပ်လို့ဒုက္ခတွေပြင်ချုပ်ပေါ့ဆိုတဲ့သိတဲ့ညာလေးပဲနဲ့တော့နားပါဗျာလာလို့ရှိရင်ဒီညာဘာညာခေါ်ရမယ်ဒုက္ခနိရောဓညာဒုက္ခနိရောဓညာနန်းဆိုတာသိကြဘူးလားဩော်ဒါဖြင့်ဖြစ်ပျက်တလုံးရှုလိုက်တာနဲ့ညာဘာညာရတယ်သိပါပါ ဒကာဓမ္မတို့ဖြစ်ပြတလုံးနဲ့ရှုလိုက်လေးဉာဏ်ရတယ်ဆိုတာသိကြပါလားသိပါပါဒုက္ခဉာဏ်နဲ့လည်းရလိုက်ပါတယ်ဒုက္ခသမုဒိဉာဏ်နဲ့ရပါအင်းဒုက္ခနိရောဓဉာဏ်နဲ့ရပါဒုက္ခနိရောဓဂာမိနိပရိပဒါယဉာဏ်နဲ့ရပါကြည်သာနေရာကြိုက်တာခုနဒိဋ္ဌာသောရှင်တုန်းကဒိဋ္ဌာဒိဋ္ဌာသောရှင်သွားတုန်းကဒုက္ခနိရောဓဂာမိနိပရိပဒါယဉာဏ်ကိုရနော်သောကာမသောရှင်တုန်းကဒုက္ခသမုဒိဉာဏ်အဝိဇ္ဇာသောရှင်တုန်းကနော် ဒုက္ခညာဏယနော်ဒီတရားတွေကအာသောတရားတွေကအခုဖြစ်ပြီးပြက်တာလေးမြင်လိုက်တဲ့ဖြင့်အဝိဇ္ဇာသူကလည်းချုပ်လို့အဲအဝိဇ္ဇာချုပ်လဲနိဗ္ဗာန်ပဲမှန်ပါတဏှာချုပ်လဲနိဗ္ဗာန်ပါအဲအဲ့ဒီနိဗ္ဗာန်သိတဲ့ညာလေးလည်းပေါ်မလာဘူးပေါ်လာအဲ့ဒါဘာညာခေါ်ကြမလဲဒုက္ခនិရောဓဉာဏ် ဒကာဓမ္မတို့ယစ္စံဒုက္ခနိရောဓဉာဏဒုက္ခနိရောဓဒုက္ခဤချုပ်ရ၌ဉာဏံသိတဲ့ဉာဏ်ဒီဟောတိဖြစ်ဒုက္ခချုပ်ပေါ်ဆိုတဲ့သိတဲ့ဉာဏ်လားမှန်ပါအဲ့ဒါကြောင့်ဒကာဓမ္မတွေဖြစ်ပျက်ကလေးကိုဆုံးအောင်ရှုလိုက်လို့ရှင်ဒုက္ခချုပ်ပေါ်ဆိုတဲ့ဉာဏ်လာပါတယ်မှန်ပါတပည့်ကြဒုက္ခတွေရှူရင်ရှူရင်နဲ့ဖြစ်ဖြစ်ဖြစ်ပြနေတုန်းကတော့အဲအဝိဇ္ဇာသွားချုပ်နေတယ်ကာမသွားချုပ်နေတယ်ဒိဋ္ဌာသွားချုပ်နေတယ်နောက်ဖြတ်ဆို ဥက္ကမေဖြစ်သက်တွေကိုရှာမတွေ့တော့ခန္ဓာပျောက်ထွက်ပြီးသွားတဲ့အခါကျဒုက္ခနိရောဓညာနာဒုက္ခချုပ်ပါလို့ကိုယ်ကသိဘယ်လိုသိပါလဲဒုက္ခချုပ်ပါလို့ကိုယ်ကသိအဲ့ဒါဘာညာခေါ်ကြမလဲဒုက္ခနိရောဓညာနာဒါဖြင့်ဒကာရမတို့ဒီကြောင့်လောက်ရလိမ့်မယ်ဆိုတဲ့အတိပ္ပယ်ဖြင့်အဲသိသိချာချာမှားတော့မှန်ပါဗျာကိုယ့်ဟာကိုဒုက္ခချုပ်တာသိတဲ့ဉာဏ်လေးရလဲဥက္ကမောရေးမကြည့်ဘူးလားကြည့်ပါဗျာအဲ့တော့ကို ဖြစ်ပြမြင်နေတဲ့ပုဂ္ဂိုလ်ကသုံးဉာဏ်ရမှန်ပါဗျာဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ကဒုက္ခဉာဏ်နဲ့ရဒုက္ခသမုဒိဉာဏ်နဲ့ရဒုက္ခနိရောဓဂามနိဝိရုဒ္ဓဉာဏ်နဲ့ရသဘောကျလားအဲဖြစ်ပြဆုံးသွားတဲ့ပုဂ္ဂိုလ်ကြတော့ဘာရဲ့ဘာညာတိုးဒုက္ခနိရောဓဉာဏ်နံဆိုတာတိုးလာမှန်ပါသဘောပါကြပါပါဒါဖြင့်ကမောင်ရေးသစ္စာ၄ပါးကိုတစ်ချက်တည်းနဲ့ပဲပြီးတဲ့ညာဖြစ်ပြဖြစ် မှန်ပါပါဗျာစိတ်သက်တလုံးမြင်လာလို့ရှင်ညံပဲညံရစိတ်သက်ညံရပါအာသောဘယ်နှပါကုန်မှန်ပါပါပရိစ္ဆေသမုပ္ပါဘယ်ကဘယ်ကပြတ်ထွက်သွားတယ်အစကပြတ်အလယ်ကပြတ်ရင်အဆုံးကြံသေးရလားမကြံပါဘူးဩဒါဖြင့်ဥက္ကမောင်ဒီနေ့ကျက်တဲ့မင်္ဂလာရှိပြီသေပြောတဲ့နေ့ဆိုတဲ့ဥစ္စာဖြင့်ကောင်းကောင်းယုံကြည်တော့မှန်ပါပါဗျာဒကာရမတွေဒါဖြင့်တို့တွေကပြန်လို့ရှိရင်ဖြစ်စေညီမှာပဲဖြစ်စေဖြစ်တဲ့တလုံးနဲ့မိအောင်ရှုမိ မှန်ပါဗျာတပည့်ကြလားဖြစ်ပြက်တလုံးတော့ဖြင့်အဲစိတ်ကလေးတစ်ခုပေါ်လာတယ်ဖြစ်ပြီးပြက်သွားပြီဆိုတော့သိအောင်လုပ်လိုက်အဲဝေဒနာလေးတစ်ခုပေါ်လာရင်ဖြစ်ပြီးပြက်သွားတယ်အဲသိအောင်လုပ်လိုက်သိအောင်လုပ်လိုက်ရှင်ဉာဏ်ပဏဉာဏ်ရသစ္စာလေးပါးသိတဲ့ဉာဏ်ရမှန်ပါဘယ်ဉာဏ်ရပါသစ္စာလေးပါးသိတဲ့ဒုက္ခဉာဏ်ဒုက္ခသုဉာဏ်ဒုက္ခနိရောဓဉာဏ်ဒုက္ခနိရောဓဂามိနိဝိဒုဒ္ဒယဉာဏ်ဥက္ကမဘယ်ဉာဏ်ရသိဉာဏ်ရပါ ဒီဟာရင်လေတရားမဟုတ်ဘူးသေးဘူးတော့မဟုတ်ပါဘူးအဲ့ဒါကြောင့်လေးလေးစားစားခမရတို့မှတ်ပါဆိုတဲ့ဥစ္စာကိုသေးသေးချာချာပြောရတခါပရိစ္ဆာသမုပ္ပါအာသဝနဲ့ခင်းပြလိုက်တော့လေဥက္ကမောအာသဝကအခုသေချာစဉ်းစားကြအာသဝဆိုတာပရိစ္ဆာသမုပ္ပါအစနဲ့အလယ်ပြတာမှန်ပါပါအာသဝဆိုတာအစနဲ့အလယ်ပြတာဝိဇ္ဇာသဝဆိုတော့အစပြကာမသဝဘောဟသဝဒိဋ္ဌာသဝဆိုတော့အလယ်ပြတယ်ဆိုတော့အစနဲ့အလယ်ကို ဖြစ်တဲ့တလုံးမြင်လို့ရှိရင်အစကလည်းပြအလေကလည်းပြညာကဗဏညာနဲ့ဖြတ်လိုက်လေးညာနဲ့ဖြတ်လိုက်တယ်ဆိုသဖြင့်တဲ့ဒကာဓမ္မတို့ကျွတ်တို့ဤဒုက္ခသံဃာကြီးဖြင့်ယနေ့ဆက်ပြတ်တဲ့နေပဲယနေ့အစကပြယနေ့အလေကပြပြီးဒီနေ့ဖြင့်ဒုက္ခဟူသေးနဲ့ဥစားကွယ်ပြီးချမ်းသာဟူသေးတာကြံရတော့တယ်ဆိုတော့ဘာမှဆုံးမဲ့တဲ့ချမနေနဲ့ဒီတိုင်းဖြစ်ပေါ်လို့ရှုတာရှုဒီတိုင်းဖြစ်ရမယ် မှန်ပါဗျာသဘောကျမှန်ပါဗျာသိအားရှိကြလဲကောင်းပါတယ်မှန်လဲမှန်လိုက်တာဒါကစာပြောလားတဲ့ခမည်းတော်အမြင်ကိုမှန်ပါရဲ့လားဆိုတာလဲဝေဖန်ပါမြင့်ကိုမှန်ပါဗျာစာပြောမဟုတ်ဘူးခင်ဗျာမှန်ပါဗျာစာပြောစင်ဘယ်ရှင်းလိုက်မလို့ဗျာရှင်းပါအခုတော့စာပြောမဟုတ်ပါဘူးဒကာဓမ္မတို့တခုတရားလေးရှုလိုက်တာနဲ့ပဲဘဒူလူချုပ်တယ်ဆိုတာကိုညာနဲ့မှရှင်းပြီးဒီကလာမတော်ဘူးလားမှန်ပါဗျာအဲ့ဒါကြောင့်ဒကာဓမ္မတို့ အလွန်တော်ဖုတ်တန်တယ်ဆိုတော့ဆရာကလျာဏမိတ်တဆရာကောင်းသမားကောင်းကိုမြည်ရတဲ့အလောက်ဟာဩဒီတိုင်းတို့ဟာတို့ဖြင့်အာသောတရားကုံဖို့ဝေးပါသေးရဲ့ဝေးပါပါဒီညာလေးတဲ့ရဖို့ကောဝေးပါသေးရဲ့ဒီပရိစ္ဆေသမုပ္ပါပြတ်ဖို့ကောဝေးပါပါဂိုင်းတရားဓမ္မတို့ဒါဖြင့်ဒီနိရောဓမျက်မှောက်ပြုဖို့ကောဝေးပါပါဝေးပါသေးတယ်ဥက္ကမောင်ရမှန်ပါပါဂိုင်းတရားဖြင့် အားလုံးတရားဓမ္မတွေတလုံးဖြစ်ပြတလုံးဟာအကုန်မိတယ်ဆိုတာကယနေ့ဆုံးဖြတ်ချက်မှန်ပါပါဖြစ်ပြတလုံးဟာအကုန်မိပါဘူးဖြစ်ပြတလုံးအကုန်မိတယ်လို့ကိုမြတ်ရှင်ကသေချာသေချာဗလားသေချာပါပါအဲ့တော့ကိုသုံးရပုံမှာလဲဒုက္ခမောင်တို့ကစဉ်းစားရကသတ္တုကစဉ်းစားဩ30ပုံမှာလဲအနိစ္စဝရသင်္ခါရပဲရှိတယ်မှန်ပါပါ သိပ္ပံမရှိသေးဘူးမရှိပါဘူးဗျာသင်္ခါရသင်္ခါရတရားတို့ဒီဝါဖြစ်လာတဲ့တရားတွေဒီအနိစ္စပျက်စီးကြကုန်ပြီဆိုတော့သင်္ခါရတရားကဖြစ်တာအနိစ္စတရားကဖြစ်တာဒါနဲ့ဖြစ်ပြရှိတာကိုအဲသုံးသကုံမှာဘာပဲရှိတာအော်ဖြစ်ပြရှိတော့အော်ဒါကြောင့်တွဲဆရာဘုန်းကြီးကဒီဖြစ်ပြကိုမူတည်ပြီးဟောပေးတာပဲဖြစ်ပြကိုတလုံးလေးဝေဒနာဖြစ်ပြကလေးတလုံးဖြစ်ဖြစ်စိတ်ဖြစ်ပြတလုံးဖြစ်ဖြစ် ဖြစ်ပြမြင်တဲ့တရားဓမ္မမှာဉာဏ်ကလေးဉာဏ်ရတယ်အာသောတရားကလည်းကုန်တယ်ပရိစ္ဆေသမုပ္ပါလည်းအစနဲ့အလယ်ကပြတ်တယ်မှန်ပါသဘောကျအာသောတရားလေးပါလေအဲပရိစ္ဆေသမုပ္ပါလေအာသောတရားဘယ်နှပါကုန်လဲညာကဘယ်နှပါရညာကလေးညာရတယ်ဆိုတော့ဖြင့်ဩတကယ်ကိုပါပဲ ဘုရားသခင်ကိုရမကြီးလေးတင်ခြင်းနဲ့ကဘာသိမ်ပါရမီဖြည့်ဆည်းမှုတယ်လေအခုပြောတာလေးရကျင်တာသူတပြန်ဘာမှမပါဘူးဒါလေးဒါလေးရကျင်တာပဲရှင်းမလားရှင်းပါအဲရှင်သာရိပုတ္တရာနှစ်သိန်းရှင်နဲ့ကဘာသိမ်ရှင်မောကလာနှစ်သိန်းရှင်နဲ့ကဘာသိမ်ကျင့်ကြဆည်းပူကြတာလေဒါလေးရကျင်တာပဲမှန်ပါဘူးဘုရားရင်ဒါလွဲသေးလွဲပါဘူးဒီညာမရတဲ့ပုဂ္ဂိုလ်ဖြင့်ရန္တာတို့သောတာပန်သရဂဏာဂယန္တာတို့ဖြစ်နိုင်ကြရဲ့မဖြစ်နိုင်ပါဘူးအဲ့တော့သူတို့ လက်သင်ခြေတွေနှစ်သင်ခြေတွေကဘာတသိန်းတွေကျင့်ကြရတဲ့ဥစ္စာဒကာဓမ္မတို့ဒါလေးရဖို့တဲ့ဒီလေးညာရဖို့ဒီပြိဿကုကအစလည်းဖြတ်ဖို့တဲ့မှန်ပါဗျာသဘောကျလားမှန်ပါဗျာအဲဒီဟာသောကုံဖို့တဲ့မှန်ပါဗျာအဲဒီညာလေးညာရဖို့ဒီဟာသောကုံဖို့ဒီပြိဿကုကအစလည်းဖြတ်ဖို့ဖြစ်တဲ့ခရီးသလုံးလိုက်ရှာတာလို့မှတ်ကြပြီတော့မှန်ပါဗျာဒီကိုယ်တော်လေးကျင့်နေတာဘာလိုက်ရှာနေတာပါလိမ့်ဖြစ်ဖြစ်ခရီးသလုံး ခင်ဗျပေါ့ပဲပေါ့မှန်ပါပါဖြစ်ပျက်ကလေးတလုံးရေးကြည့်နေတာမှန်ပါပါခိုင်းဒါဖြင့်ဒကာရမတို့ဒီဖြစ်ပြီးပြက်တဲ့ဓမ္မလေးတစ်ခုပိုင်းပိုင်းနိုင်နိုင်လေးကိုညံလေးနဲ့ဖြင့်ဟာရှိနေတာဖြင့်ကွာသိအောင်ဉာဏ်ရှိမကွာဆိုတော့စိတ်ကလေးကိုခိုင်ခိုင်မာမာနဲ့သမဗရံ၄ပါးနဲ့ကြိုးစားမယ်ဆိုဥအောင်ဖြစ်ပြီဖြစ်ပါပါဒါဖြင့်ဖြစ်ပျက်ကလေးသုံးတွေ့လို့ရှိရင်ဖြင့် ဘုရားသခင်ကိုရမကြီးကလည်းဓမ္မဝရပါဠိတော်များ ဟောလိုက်တဲ့ဖြစ်ချင်းရောဇဝတ္တရံရှိအပတ္တံဥဒယဘယံအကျင့်ပုဂ္ဂိုလ်ဟာသက်တရားနေရညာတယ်လို့ဖြစ်ပြမတွေ့သေးလို့ရှိရင်ဖြင့်လူမိုက်ပဲအလကားလူกว่าတယ်ရောဇဝတ္တရံရှိအပတ္တံဥဒယဧကံဇိဝဏံသေရောတဲ့ဖြစ်ပြခဏလေးမြင်တဲ့ပုဂ္ဂိုလ်ဟာသာသွားတယ်ကွာဘာသာတော်ဓမ္မမုဒ္ဓမာနဲ့ဒါကနိဗ္ဗာန်ရောက်တယ်ကွာတဲ့ဖြစ်ပြပြန်တော့ ဟိုဟာတွေကတတ္တရာရှင်နေညာသလားဖြစ်ပြမမြင်နဲ့မရောက်နိုင်ဘူးกว่าတဲ့ပေါ်ကြပါလားဒါပြန်ဃာရမတို့အလွန်ကိုအတက်ဆရာကောင်းတဲ့နေ့ပဲဆိုတော့ဂိုင်းခမရတို့တတ်ထုချပြီးတော့မှတ်ဆရာကဖြစ်ပြမြင်အာသောဘဏ္ဍပါကုန်ညံပန်ညံရပြိဿသမုပ္ပါဘယ်ကပြတ်အစအလေကပြတ်ဟာဥက္ကမဒါပိုင်တိုင်းရင်သေချာနေပြီ ပြန်မဲဦးမယ်ပြန်မဲဦးမယ်တရားဓမ္မတွေသူများလေးသိချင်တဲ့ကဘာသိခင်များတို့ကနိုင်သုံးမှရှိသေးတယ်နိုင်သုံးမှနဲ့ကိုအတော်ခီးပေါက်မပေါက်ဘူးလားပေါက်ပါဗျာဒါတရားဓမ္မတွေဖြစ်ပြမြင်လိုက်လို့ရှိတဲ့တရားဓမ္မတွေအာသောတရားဘယ်နှပါကုန်အဲညံပဲညံရအဲညံလေးညံရတယ်ဒုက္ခဉာဏဒုက္ခသမုဒယဉာဏဒုက္ခနိရောဓဉာဏဒုက္ခနိရောဓဂามိနိဝိရုဒ္ဓဉာဏဒီဉာဏ်ကြီးကုန်ရတာ ပရိစ္ဆေဟောကရနေရပြတ်ပါလိုက်စပါပါအဲဆရာလည်းအကုန်ပြတ်တယ်ဆိုသဖြင့်ဒကာဓမ္မတို့ဒုက္ခဇတ်သိမ့်တဲ့နေ့ဆိုရင်လည်းလွယ်ပါမလွယ်ပါဘူး။ဒါကြောင့်တဲ့ဘုရားသခင်ကိုရမကြီးကဟောရှာတယ်။ငါတော့ကွာတဲ့ငါကရော့အင်ဖေးလို့တော့မရဘူးဟိ။မင်းတို့ဖြစ်ပျက်ကိုမင်းတို့ကမင်းတို့ရှုမှာပဲ။ငါကရော့အင်တော့မပေးနိုင်ဘူး။ အာသောကုန်ဖို့လည်းငါကရောက်ရင်မပေးနိုင်ဘူး။တပည့်ကြလား။ပရိစ္ဆေသမုပ္ပါပြတ်ဖို့ကောညံလေးညံရဖို့ကောမပေးနိုင်ပါဘူးဗျာ။ဂိုင်းသိကြကြ။သိကြပါဘူး။အဲ့တော့ကိုခမည်းတော်မှာဖះမပေးနိုင်တဲ့ပစ္စည်းကိုကိုယ်တိုင်လုပ်ယူ။မှန်ပါဗျာ။ဘယ်တော့မပေးနိုင်ဘူးဒီဥစ္စာ။အမျှတော့ပေးနိုင်ရဲ့။ဒီငါပြုတ်ထားတဲ့ငါသိတဲ့ညံတွေဤ။ သူတစ်ပါးကဓမ္မဒါနဖြစ်နေကုသိုလ်ပြုရတဲ့အတွက်ဓမ္မဒါနကုသိုလ်အမျှတော့ပေးနိုင်ရဲ့နိဗ္ဗာန်ရောက်အောင်တော့ပေးနိုင်မှာမှန်ပါဘူးဒီမှာကျင့်တ်ကျင့်တ်အမျှတော့အဲနိဗ္ဗာန်ပေးနိဗ္ဗာန်ကိုအမျှပေးပါဆိုတော့မရဘူးမရနိုင်ဘူးအမျှပေးလို့ရတာကတမျိုးအမျှပေးလို့မရတာကတမျိုးတမျိုးဆိုတော့ဒါကအမျှပေးလို့မရဘူးအထုပ်ယူရတဲ့အမျိုးမှန်ပါဘူးဘာအထုပ်ရမှာလဲ ဖြစ်ပြအော်ဖြစ်ပြအထောက်ရမယ်ဆိုတော့သိကြပါလားသိကြပါပါကောင်းပြီဒါဖြင့်ဖြစ်ပျက်ကိုအထုတ်ရမယ်သူအထုတ်မှညံလေးညံရမယ်အာသောတရားလေးပါကုန်မယ်ပြိဿသမုပ္ပါအစလည်းကပြတ်မယ်မှန်ပါပါဒုက္ခမောသိကြပါလားသိကြပါပါအဲဖြစ်ပျက်မြင်တဲ့ပုဂ္ဂိုလ်ညံပဲညံရသိကြပါပါအဲတရားကြိုက်တာပြိဿသမုပ္ပါဘယ်ကပြတ် အစလည်းကပြတ်ပါတယ်ဆိုတော့သိကြပါလားအာရောတရားကဘယ်နဲ့နေလေးပါးစလုံးကုန်တယ်ဆိုတော့ဩဖြစ်ပြတလုံးကြီးတည်ပြီးဒီကလာနေရကြပါလားအကယ်၍မြတ်တရားဓမ္မတို့ဖြစ်ပြမြင်ရကနေပြီးတယ်ဖြစ်ပြမြတ်ဆုံးသွားမယ်ဆိုလို့ရှိရင်ဖြင့်တရားဓမ္မတို့ဘာမှပူဇော်မရှိတော့ဘူးရှိသေးရဲ့လားမရှိပါဘူးဖြစ်ပြမြတ်မြင်ရကမြင်နှုံးမဲ့တာတွေကကုန်နေပေါ့ဗျာမှန်ပါဗျာ အဲပြည့်ပြည့်များတရားဓမ္မတွေရှင်းမှတ်တယ်မလို့ချင်းလို့မုံမုံရကဆုံးမြသွားမယ်ဆိုလို့ရှိရင်ဖြင့်လကမောက္ခပေဒကာရငါတို့ဒီက30ပုံပြင်မဲ့ရောက်ဖားလို့သာမှတ်ပြီတော့မှန်ပါဗျာဘယ်လိုမှတ်ကြမလဲ30ပုံပြင်မဲ့ရောက် 30ဘုံပြင်းမဲ့30ဘုံဆိုတာကဥချင်းနာချင်းသေချင်းဖြစ်ချင်းပြက်ချင်းနဲ့ရောထွေးပြီးနေတာက30ဘုံမှန်ပါဗျာ30ဘုံပြင်းမဲ့မှာဆိုတာဒကာတို့တော့ဖြစ်ချင်းလည်းမရှိဘူးပြက်ချင်းလည်းမရှိဘူးဥချင်းလည်းမရှိဘူးနာချင်းလည်းမရှိဘူးသေချင်းလည်းမရှိဘူးမှန်ပါနိဗ္ဗာန်ကိုဆိုတာမှန်ပါသဘောကျမှန်ပါနိဗ္ဗာန်ဒီ30ဘုံတွေကလား30ဘုံပြင်းမဲ့ကလား30ဘုံပြင်းမဲ့ပါဗျာ သိကြပါလားသိပါပါဖြစ်ပြက်တဲ့ကလားဖြစ်ပြက်မရှိတဲ့ဘက်ကလားဖြစ်ပြက်မရှိတဲ့ဘက်ကပါဗျာအေးဖြစ်ပြက်မရှိတဲ့ဘက်ကဆိုဖြင့်ခမည်းတော်ပေးထားတယ်လေခမည်းတော်ဘယ်ချိန်ရောက်လို့ရှင်ခမည်းတော်ကခမည်းတော်သုံးမဲ့ချပြီးကြလားငါဖြင့်30ပုံပြင်မဲ့ရောက်ပါလို့ကိုယ့်အကိုသုံးမဲ့ချနိုင်လောက်အောင်ဖြစ်ပြက်မြောင်ကြည့်ဖြစ်ပြက်ဆုံးအောင်ကြည့်လိုက်ရင်30ပုံပြင်မဲ့ရောက်30ပုံတွဲမှာတော့ဖြစ်ပြက်မှာတော့ဘာမှမရှိဘူးမရှိပါလားဗျာအနိစ္စဝရသင်္ခါရကိုဗျာမှန်ပါဗျာ သဘောကျလားကျပါဘူးအဲ30ပုံတွဲမှာတော့ပြန်အိဋ္ဌဝရသင်္ခါရသာရှိတယ်မှန်ပါဘူးတေတံဥပါဒမောဒုက္ခမရှိဘူးမှန်ပါဘူးတေတံတို့ဖြစ်ပြနှစ်ပါးတဲ့ဥပါဒမောမရှိရင်ဒုက္ခ30ပုံပြင်မဲ့ကနိဗ္ဗာန်ပဲ မှန်ပါပါဖြစ်ပြမရှိတာက30ပုံပြင်မဲ့တယ်မှန်ပါပါဖြစ်ပြရှိတာက30ပုံပြင်မဲ့30ပုံသေးကသေချာရမင်းတရားဓမ္မတို့ဖြစ်ပြကပဲထဲကပါလိမ့်အဲဖြစ်ပြမရှိတာကဒါဖြင့်30ပုံသေးကဒုက္ခသစ္စာ30ပုံပြင်မဲ့ကအဲနိရောဓသစ္စာဆိုကြပါစို့နော်30ပုံတွေက3ဖြစ်ပြဆုံးပြီး30ပုံပြင်မဲ့ရောက်တာကဒါဖြင့် ဒုက္ခနိရောဓဆိုတာကြိုက်ပြီမှန်ပါ30ပုံတည်းကဒုက္ခ30ပုံပြင်ဘက်ကနိရောဓဒါဖြင့်ဒုက္ခနဲ့နိရောဓဟာတရားဓမ္မတို့ဒုက္ခမတွေ့တဲ့ပုဂ္ဂိုလ်နိရောဓမတွေ့ဘူးမှန်ပါဒုက္ခတွေ့တဲ့ပုဂ္ဂိုလ်နိရောဓဒါဖြင့်ဖြစ်ပျက်တွေ့တဲ့ပုဂ္ဂိုလ်ဟာဖြစ်ပျက်ဆုံးအဆုံးတွေ့မယ်မှန်ပါဖြစ်ပျက်မှမတွေ့သေးတဲ့ပုဂ္ဂိုလ်ဟာဖြင့် ဆုံးတွေ့နေမှာဒီပြန်ဆုံးတွေ့နေမှာလမ်းစာမှာမတွေ့ဘဲနဲ့မြို့တော်တွေ့လိမ့်မယ်ဆိုလို့ရှိရင်ဥက္ကမမှားတော့ဘူးမှားပါဘူးမှားပါဘူးလားမှားပါဘူးဒါပြန်ကဓမ္မတို့30ဘုံက30ဘုံဆိုတာဘာတွေဘာလဲမလို့ဆိုတော့31လို့ဒီလိုခဏမယူလိုက်နဲ့တပည့်ကြ30ဘုံဆိုတာဖြစ်ပြက်ဖြစ်ပြီးပြက်တာဒီနှစ်ခုသာရှိတာ30ဘုံမှန်ပါဗျာခဏကိုသွားမယူနဲ့မှန်ပါ ကနန်းကိုချင်းလိုက်တဲ့အခါကျတော့37ချင်းလိုက်လို့ရှင်နှစ်ပဲကျန်တယ်မှတ်လိုက်37ချင်းလိုက်ရင်နှစ်ကပါပါလေအဲဒါဖြင့်ချမ်းလိုက်ရင်37ချင်းလိုက်ရင်နှစ်ပဲရှိတယ်ဆိုတာသဘောကျ။ဂိုင်းဒါဖြင့်အဲ့ဒီနှစ်ကိုတစ်ခါပြန်ပြီးကြလားချင်းကြအောင်ဆိုဆိုလို့ရှိရင်ဖြင့်တဲ့ဒီနှစ်ကိုပဲပြောင်းအောင်ချင်းနိုင်လို့ရှိရင်ဖြင့်30ဘုံပြမဲ့ရောက်ပြီ။မှန်ပါပါ သဘောကျလား30တေချင်းချင်းလိုက်လို့ရှိရင်ဘယ်နဲ့ဆုံးမလဲအဲနှစ်ကိုခမည်းတော်ကဆုံးအောင်လိုက်နိုင်လို့ရှိရင်ဖြင့်နှစ်ဆုံးမှာဖြင့်ဒကာရမတို့ခဏကပြောခဲ့တယ်ဖြစ်ဒုက္ခပြဒုက္ခဆုံးတာပဲဘယ်လိုဆိုကြမလဲဖြစ်ဒုက္ခပြဒုက္ခဆုံးတာပဲဆိုတာသိကြပါလားဩဒါပဲနှစ်ကိုချင်းအောင်မှပဲဆုံးမှာပဲနှစ်ကိုမချင်းနိုင်လို့ရှိရင်ဆုံးပါဘူးဒါဖြင့် ဒကာဓမ္မတို့ဝိပဿနာဉာဏ်နဲ့လိုက်သွားဘယ်လိုဆိုပါဥပဒနာညာနဲ့လိုက်တော့ဥပဒနာညာဒီတိုင်းနေမလားရင့်ရင့်လာမလားရင့်ရင့်ပါပါအဲရင့်ရင့်လာလို့ရှိရင်ဖြင့်ငါးကရှစ်ဖြစ်လာလိမ့်မယ်ငါးကရှစ်ဖြစ်ပါအဲငါးကဘာညာငါးကရှစ်ရှစ်ဖြစ်တော့အဲတော့ဥပဒနာညာငါးကရင့်ကျက်လာရင်ရှစ်ဖြစ်ရမယ် နာက30ပုံသာ30ပုံထဲမှာသာငါးကမြင်တာမှန်ပါဘူးရှစ်က30ပုံပြင်မဲ့ကိုမြင်တယ်ငါးက30ပုံထဲကဖြစ်ပျက်ကိုသာမြင်တယ်ရှစ်က30ပုံပြင်မဲ့ရှိတယ်ဖြစ်ပျက်မရှိတာမြင်တယ်တပည့်ကြငါကဘာကိုမြင်တော့ဖြစ်ပြဖြစ်ပါဗျာအဲရှစ်ကဘာမြင်တော့ဖြစ်ပြမရှိတာဖြစ်ပြမရှိတာမြင်တယ်ဆိုတော့အမိုးအသေးမရှိတာမြင်တယ်မှန်ပါ အမွေးသိမရှိတဲ့ဒုက္ခအဆုံးကိုမြင်တယ်ဆိုတာသဘောကျဗလားမွေးဒုက္ခလည်းမရှိသေဒုက္ခလည်းမရှိဘူးခင်ဗျားတို့အမွေလောက်လာတဲ့ပုံကိုယ်တွေကမွေးဒုက္ခဘယ်လောက်ကြီးတယ်ဆိုတော့ခင်ဗျားတို့အသိဆုံးပါဒီမွေးလာကိုလာဆယ်လာမွေးဖွားပြီးမှဖြတ်ခနဲ့သေသွားတဲ့ကလေးတွေလည်းတွေ့ဘူးကြပါတယ်အဲ့ဒီတွေ့ဘူးတဲ့ကြတော့သေဒုက္ခလည်းအမေမြိတ်နဲ့မျက်ခွက်ဟုတ်ဘူးလားအမွေးဒုက္ခကလည်းသုတ်တံမျက်စောင်းထိုးနေရတယ်မွေးဒုက္ခကဘာတော့သုတ်တံမျက်စောင်းထိုးအဲသေဒုက္ခကမြဲနေမျက်ခွက်ကြံရတယ် မွေဒုက္ခကသေဒုက္ခကသေဒုက္ခကြိုက်တယ်လို့မေးတယ်မွေဒုက္ခလည်းပြည့်တော့မလို့ကျင်တော့ပါဘူးဖြတ်သေဒုက္ခရောမလို့ကျင်ပါဘူးအဲဒါဖြင့်ဖြစ်ဒုက္ခလည်းမရှိပြည့်ဒုက္ခလည်းမရှိတာဖြင့်ဒကာဓမ္မတို့ငြိမ်းအေးတဲ့နိဗ္ဗာန်မရှိတယ်တပည့်ကြငြိမ်းတဲ့နိဗ္ဗာန်ကိုဘာနဲ့သွားမှရောက်မယ်ဆိုရလဲ ဒကာဓမ္မတို့ပရိစ္ဆာသမုပ္ပါပြန်မရောက်မယ်ညံလေးပါးရမရောက်မယ်အာသောကုန်မရောက်မယ်မှန်ပါဗျာရှင်းမလားအဲဒီနိဗ္ဗာန်ကိုဘယ်လိုသွားမှရဘယ်လိုနည်းနဲ့မှရောက်နိုင်မှာမလို့ရကြပါပါဗျာအာသောသွားမှာပါဗျာညာလေးညာလေးရအောင်ပါမရလို့ရှိရင်လည်းဖြစ်နိုင်ရအကြောင်းမြင်သေးလားမြင်ပါဘူးဒါဖြင့်ဘုန်းကြီးတို့ဓမ္မတွေယနေ့ညမှာတဲ့ဘုရုသက်တွေသူ့ဟာတွေအများကြီးရှိပါတယ်မထုတ်နိုင်ဘူး လူရင်းကြီးပြောနေရတဲ့အတွက်အခုပိုင်မလားပိုင်ပါဗျာကဲယနေ့ညတည်းကနေကုန်းချိုးအောင်နေကုန်းချိုးတော့ဖြစ်ပြမြင်ဉာဏ်ပညာယအာသောတရားဘယ်နှပါးကိုပြိဋ္ဌာန်ဘုရားဘယ်နဲ့လဲအစလည်းပြတ်တဲ့ဆိုဖြင့်ကိစ္စမပြီးသေးဘူးလားပြီးပါဘူး30ဘုံနဲ့30ဘုံပြင်ပဲနဲ့ဘာထူးသလုံးမင်း30ဘုံထဲမှာဖြစ်ပြတာရှိတယ် 30ဘုံပြင်းမဲ့မှာဖြစ်ပြမြင်ပါဘူးအဲဒါဖြင့်ဒကာရမတို့ဖြစ်ပြမြင်30ဘုံတဲမှာပဲခမရတို့ညာရှိသေးတယ်မှန်ပါဗျာဖြစ်ပြဆုံးပါတော့ဆို30ဘုံပြင်မဲ့ဖြင့်တပည့်တို့ရောက်ပေါ်လို့ဆုံးဖြတ်ချက်ချာမှန်ပါဗျာရှင်းမလားရှင်းပါဗျာဒါယနေ့ဒီရင်တော့ကြပါဘုရား